ုန်းကြီးတို့ဒီနေ့က2022ခုနှစ်ဩဂုတ်လ23ရက်စနေနေ့သောတရားရံပိုင်း180ခုညနေပိုင်းသောတရားရံပိုင်းနေနဲ့ထေရဝါဒကမ္မထာလမ်းစဉ်ကနေပြီးတော့အတုံးချကျင့်လံမြတ်ပဋ္ဌာန်းပိုင်း78အနန္တရာဖြစ်သောသဝန္တရာဖြစ်သောဒီနေ့လေးချိန်မြောက်ပေါ့နော်သင်္ချာဖို့ချချက်ပါပဲ။ အနန္တရာပစ္စည်းကိုစပြောနေတော့မနော်သူတို့နှစ်ပစ္စည်းကတော့တိတ်ပြီးတော့ထူးခြားခြားကွဲကွဲပြားပြားတော့မရှိပါဘူးဒါပေမဲ့ရှေးရှေးဆရာတော်တွေထက်ရဆရာတော်များတော့ကွဲပြောင်းထူးကြောင်ပြောတာတွေတော့ရှိလို့အဲ့တော့ပထမဆုံးပစ္စည်းကဘာလဲအနန္တပစ္စည်းကြားထဲမှာ အကြာလမရှိအောင်ဖြစ်ပေါ်စေတဲ့အတွက်အနန္တပစ္စည်းသမန္တရာပစ္စည်းတန်အနန္တရာ ကောင်းစွာ အကြမလားဖြစ်ခြင်းဆိုတဲ့အဓိပ္ပာယ်နဲ့သမဏရာပစ္စည်းကိုခေါ်တော့ဘောနော်ပြီးတော့ဒီစိတ်တွေကရှေးစိတ်ချုပ်ပြောက်သွားရင် နောက်စိတ်ဖြစ်ပေါ်လာရေးအတွက်မရှိတဲ့အနေနဲ့မရှိအောင် ချုပ်ပြောက်ပေးတဲ့အနေနဲ့ကျေစုပြုတဲ့အတွက်နတ္ထိပစ္စည်းလို့လည်းခေါ်တယ်ပေါ့နော် နောင်နောက်စိတ်တွေနောင်နောက်စိတ်ဖြစ်ပေါ်လာချိန်မှာပစ္စည်းဖြစ်တဲ့ရှေးရှေးတဲ့စိတ်တွေဟာချုပ်ပြောက်ကင်းကွာသွားပြီးဖြစ်လို့ဝိကတပစ္စည်းကင်းကွာတဲ့ပစ္စည်းဒီလိုလဲခေါ်ပါသေးတယ်။တော့ဒီပဋ္ဌာန်းပစ္စည်းကိုသိချနားလည်သဘောပေါက်လာတဲ့အခါကျတော့ဘုရားသုတ်တန်ဒေသနာတွေဝိနည်းဒေသနာတွေနဲ့မတူဘူးပေါ့ဗျာ။သုတ်တန်ဒေသနာတွေဝိနည်းဒေသနာတွေကြာကြတော့ ဘယ်ပုဂ္ဂိုလ်အကြောင်းပြုဒီလိုပုဂ္ဂိုလ်တွေတတ္တဝါတွေစိုက်တဲ့ပညာတွေပါတော့ပေါ့ဒီဗိဓမာဒေသနာတော်မှာကျတော့ခုသင်ပြီးသားအာရမဏပစ္စည်းတို့ဟေတုပစ္စည်းတို့ဒီပရိပစ္စည်းတို့ကြည်လိုက်ပေါ့နော်အဲဒီမှာပြန်အာယုံပြုလိုက်အာယုံပြုလိုက်တဲ့အခါကျတော့အဲ့မှာပုဂ္ဂိုလ်မှာမပါဘာတတ္တဝါမှာမပါပုဂ္ဂိုလ်တတ္တဝါမပါဘူးပေါ့နော်ဘာတတ္တဟောသွားလဲဆို ရုပ်တတ္တနာမ်တတ္တရုပ်တဘာဝတတ္တနာမ်တဘာဝတတ္တဒီရုပ်တဘာဝနာမ်တဘာဝတွေလည်းကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့တရားကြီးပဲဖြစ်တယ်ဒါလေးတွေနားလည်တော့ပေါ့ဒီအခုအနန္တပစ္စည်းနဲ့ဆက်ဆက်ပြီးတော့မောနော် သူနဲ့တူဆက်ဆက်ပြီးဘာတွေစဉ်းစားစရာကြီးနတ္တိပစ္စည်းတို့ဝိကရပစ္စည်းတို့ဒါလေးသိချာစဉ်းစားကြည့်ပေါ့ နတ္ထိပစ္စည်းဆိုမရှိတဲ့သဘောနော်လူလောကမှာတော့တော်တော်များများကသိတာကောင်းကျိုးဆိုးကျိုးဆိုတာရှိမှသာ ဖြစ်စေနိုင်တယ်ဒီလိုထင်မှကြတာရေပုံရဖို့အများဒီလိုထင်မှကြအတ္ထိပစ္စည်းရောနတ္ထိပစ္စည်းရောဒါတခြားလေးလာကြည့်တဲ့အခါကျတော့အချို့ကရှိမှကောင်းကျိုးဆိုးကျိုးဖြစ်စလို့တချို့ကြတော့မရှိမှကောင်းကျိုးဆိုးကျိုးဖြစ်တယ်ဖြစ်သေးတာပဲဒီလိုသဘောပေါက်တာနတ္ထိအတ္ထိနဲ့နတ္ထိနော် ချို့ကရှိမှအေးတယ်ချို့ကမရှိမှအေးတယ်ချို့ကရှိမှဖြစ်တယ်ချို့ကမရှိမှဖြစ်တယ်စာရည်တဲ့လောကသဘာဝတွေဒါတွေဟုတ်လားနားလည်းသဘောပေါက်နိုင်ဘုန်းကြီးတို့စိတ်ကတစ်ချိန်တည်းမှာနှမျိုးဖြေရထုံးစားမရှိပေါ့နော်တစ်မျိုးချုပ်သွားပြီး နောက်တစ်မျိုးနောက်တစ်နောက်တစ်မျိုးလည်းမဖြစ်ဖဲ နေတဲ့ထုံးစံရှိဘူးဒါကစိတ်တဏှာမှာသဘောပဲရှေးရှေးစိတ်တွေချုပ်ပြောက်ပေးခြင်းဟာနောက်နောက်စိတ်တွေမလွဲမသွေဖြစ်ပေါ်လာစေအောင်အာကြည့်တဲ့အကြောင်းတရားဖြစ်တဲ့အတွက်ဥပနေတယပစ္စည်းလို့ဒီလိုလဲခေါ်သေးတယ်နော်နန္ဒရာသမန္ဒရာဥပနေတယနတ္ထိဝိကတာအဲပစ္စည်း၅မျိုးပေါ့တွေ့တယ်အခုနန္ဒပစ္စည်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ရေနကလည်းပြောခဲ့ပါတယ် ဒီအာယုံနဲ့တော့တော့ပေါင်းစုံလာတဲ့ခါမှာမြင်သိစိတ်တွေဖြစ်တယ်နော်အဲတော့အကျိုးတစ်ခုဖြစ်ဖို့အတွက်အကြောင်းများစွာ ဖြစ်ရအဲ့ဒီထဲမှာဘုန်းကြီးဒီနေ့ပြောချင်တာအဲ့ဒီအကြောင်းများစွာတွေကဥမာကိုယ်မှာမျက်စိကြည်တတ်ရှိတယ်ရှိကလည်းအစင်းယူပါရောမဟုတ်အခုဘုန်းကြီးကြည်နေမဲ့ဘုန်းကြီးရဲ့အစင်းရုပ်ကြီးကိုမြင်ရမှာပေါ့ ပြီးတော့ဒီမျက်စိအကြည်ယုတ်လေးရှေ့ကအဆင်းယုတ်လေးရှိုံနဲ့လည်းဒါမသိနိုင်သေးဘူးအလင်းရောင်လည်းရှိမှာမိုက်မှောင်နေတော့ပဲသိနိုင်ဒီသုံးမျိုးပုံစုံနဲ့ဒီမြင်သိစိတ်ဖြစ်ရောလားမဟုတ်သေးဘူးနှလုံးသွင်းမှုယောနိတော်မနတိကာရခေါ်တယ်ကိုကဘုန်းကြီးအတန်အာယုစိုက်နေဘုန်းကြီးကိုယုတ်ကမှုံဝါနေတယ် ရုပ်ကိုတရားဒါဆိုင်ကြည်နေရုပ်ကိုတရားဆိုင်ကြည်နေတဲ့အတန်ကတရားနားလည်မှာပေါ့ဟင်တကယ်လို့ဆင်ញင်နှလုံးသွင်းမရှိဘူးတတိမထားဘူးဆိုရင်တော့ပြောသမျှတွေကနော်ဟိုနားမလဲတဲ့သဘောမျိုးအမှတ်တမဲ့အနေနဲ့သဘောမျိုးဖြစ်တော့ဘာဆိုဘာပြောလိုက်မှကိုနားမလဲလိုက်ဘူးဒီလိုဖြစ်တယ်အဲ့ဒါမနတိကာရခေါ်မနတိကာရကြဆင်ញင်နှလုံးသွင်းမှုရှိမှ ဒီနေရာမှာမနတိကာရအကြောင်းတွေပြောချင်လို့စဉ္ညနှလုံးသွင်းမှုရှိမှမနတိကာရဖြစ်တယ်ဘုရားတို့မှတ်စုပေးတာရှိတယ်နော်အောက်အောက်ကိုဆက်ကြည့်လိုက်အောက်မှာမနတိကာရအဲ့ဒီအောက်ငယ်လေးပါမနတိကာရ၃မျိုးဒီဒါလေးပြောချင်လို့ဒီမနတိကာရကဘုန်းကြီးတို့အဘိဓမ္မာမှာကြတော့၃မျိုးမနတိကာရ၃မျိုးပြောသွားတယ် နော်ဒီမှာအာရမဏပရိပါရကမနတိကာရဝိတိပရိပါရကမနတိကာရဇောနပရိပါရကမနတိကာရအာရမဏပရိပါရကမနတိကာရဆိုဒီမနတိကာရစိတ်တိလေးကိုပြောတယ်နော်ခုနယုံနဲ့ဒါတော့ဘောက်ဆောင်တိုက်ဆိုင်မိလာတဲ့ကမှာဆံရဆံအကြောင်းတွေရှိသလိုဒီမနတိကာရလည်းပါမနော်မြင်သိစိတ်ဆိုဖြစ်မယ်ကြားသိစိတ်ဆိုဖြစ်နော် အဲ့တော့ဒီအာယုံနဲ့ဘာသာပေါင်းစုံလိုက်တဲ့အခါမှာစင်ကြီးဒီနှလုံးသွင်းပေးတဲ့တရားပေါ့နော်အာယုံသိဖို့ဖြစ်ပေါ်တယ်တရားကိုအနေနဲ့ပြောရရင်တော့ဒါသဗ္ဗစိတသာနာစိတ်ခုနှစ်ခုထဲမှာပါဝင်တဲ့မနတိကာရစေတသိက်လေးပဲဘုန်းကြီးတို့မြင်သိစိတ်ဖြစ်ပြီးဆိုဟိုအာယုံတွေကိုမြင်လိုက်တယ်မြင်မြင်မြင်ချင်းဒီစိတ်ဆင်တဲ့တမဖြစ်ဘူးเนาะ အဲ့မှာဘာစဖြစ်လဲဆိုမြင်သိစိတ်တမဖြစ်ဘူးနော်ဝိထီလေးတွေဖြစ်သေးတယ်ဒီမြင်မှုကထင်ရှားနေဒီတော့ဝန်တစ်ချက်လုံးပဲနော်ဘုရားဆရာဘုရားဖြစ်ဆိုစစချင်းဘဝင်စိတ်တွေဖြစ်တာပဲအဲ့ဒီဘဝင်စိတ်တွေမှာစိတ်တွေမဖြစ်ဘူးစေတသိက်တွေလည်းဖြစ်တာပေါ့နော်ဒီဒီထဲမှာစစချင်းကတော့ဒါဘဝင်စိတ်တွေဒီစိတ်တွေထဲမှာစဉ္ညာနှလုံးသွင်းမနတိကာရလည်းပါတယ်နော် အဲ့ဒီထဲမှာနော်ဘဝင်စိတ်နဲ့တူပြင်တော့မနတိကာရစိတ်တိလို့ဒီလိုပဲပြောအောင်နော်အဲ့မှာဒီတော့ဘုံကစလာဘုံကပစ္စည်းလားအဲ့လိုဖြစ်တော့ပြီးမှဟုတ်လားပစ္စည်းဝဇာဒီလိုဖြစ်တာအဲ့တော့အာယုံကိုဆင်ကျင်တဲ့နော်နတိကာရစိတ်တိနော်ဒါကြောင့်အာရမဏပရိပရိပါရကမနတိကာရဆိုအဲ့ဒါတကယ်ကိုမနတိကာရစိတ်တိကိုပြောတာသဗ္ဗစိတ္တသာနာစေခုနပါးထဲမှာပါတဲ့မနတိကာရ ဘာယုံမဲဖြစ်ဖြစ်သူပဲဆင်ញံနှလုံးသွင်းလိုက်တာယူဘာယုံနဲ့သူပဲဆင်ញံလို့လို့နော်လူဘာယုံကြစကုဉ္စီဖြစ်ဖို့ဒီစိတ်စင်တိုင်းဖြစ်ဖို့အတွက်ယူဘာယုံအာယုံပြုလို့ဒီမနတိကာရဖြစ်တယ်ဒီပုံခိုင်းတယ်နော်အတန်ကြားလာပြီဆိုသောတာဝိညာဉ်စိတ်ဖြစ်ဖို့အတွက်ဒီမှာဒီစိတ်ဒီမှာဖြစ်ပေါ်လာတော့ဒါမျိုးပေါ့နော်အဲဒီဝိထီလေးနဲ့ရှင်းပြီးကြည့်ပေါ့ဒါကအာရမဏမတ္တိအပရိပါရကမနတိကာရ နော်ဝိထိပရိပါရကမနတိကာရကကြည့်လိုက်ဝိထိပရိပါရကမနတိကာရတော့ဒီပစ္စရဝဇံကိုခေါ်တယ်ဝိထိစိတ်စင်တွေဖြစ်ဖို့အတွက်နော်ဒီကပြုလုပ်ပေးလိုက်ဒီပစ္စရဝဇံစိတ်ဘုန်းကြီးတို့ဗာရဏအာယုပေါင်းစုံတိုက်ဆိုင်မိလာတဲ့ကစိတ်စင်တိုင်းဖြတ်လာနော်ဟိုဒီအာယုကထင်ရှားမယ်ဆိုဒီလောက်ဝင်တစ်ချိန်လောက်ဖြတ်ပြီးတော့ဘဝင်တွေလှုပ်လာမယ်ပြီးတော့ဘဝင်တွေ ရပ်သွားမယ်ချုပ်သွားမယ်နော်ပြီးတော့ခါကျဒီငြိမ်သက်တဲ့စိတ်ကနေလှုပ်ရှားတဲ့စိတ်ပြောင်းပေးမယ်နော်ဆာမာရောပြင်စရဝဇောင်းဆိုတော့အာယုံကိုဆင်ញင်တဲ့စိတ်ပြောတကယ်တကယ်ကျတော့ဒီဝီထီမုတ်စိတ်တွေအာတိတဘုံဘုံဆိုတော့ဘုံဘုံဆိုဝီထီမုတ်စိတ်ငြိမ်သက်တဲ့စိတ်ငြိမ်သက်တဲ့စိတ်ကနေဝီထီစိတ်နော်လှုပ်ရှားတဲ့စိတ်တွေဖြစ်ပေါ်လာအောင်ဒီပြင်စရဝဇောင်းတွေပြောင်းလဲပြီး အဲ့ဒီနောက်မှာဝိရိစိတ်စင်တိုင်းပြစ္ဆာဥစ္စာသကုညင်သမဏေတန်ရာဝရောဇောပြင်းတောင်းတရလေးနဲ့တန့်ဖြတ်နော်ဒါကယူပါုံနဲ့မြင်သည့်ယူပါုံနဲ့သကုပဒါပေါင်းစုံတိုက်ဆိုင်မိလာဒါဖြတ်တာနော်အဲ့ဒါပြစ္ဆာဝဆံကနေပြီးတော့နော်ဒီဝိရိစိတ်စင်တိုင်းဖြစ်အပေါ်လောက်ပေးလိုက်တဲ့အတွက်ဝိသီပရိပါရကမနတိကာရအရာကောက်ရင်ဒီပိသရဝဇံကိုအရာကောက်တယ်နော် ဒီစိတ်စေတိုင်းကိုသူဖြစ်ပေါ်လာလို့နောက်ဇောနပရိပါရကမနတိခါတာအဲ့ဒါကြတော့ဇောဖြစ်အောင်ပြုလုပ်တယ်မလဲဒီမှာကြည့်လိုက်ဘုန်းကြီးတို့ဒီပြင်စရရဝီထိခေါ်တယ်သကုရရသောတရရခန္ဓာရဇေဝရကာဒီဝီထိကိုပြင်စရဝီထိအဲ့မှာကြည့်လိုက်ဇောရဲ့ရှေ့မှာဝုတ်ထောနော်ဒီမနောရရဝီထိကြဇောရဲ့ရှေ့မှာမနောရဝီဆံပေါ့ နာမည်ကတော့တူတူပဲဒီမနောရဝဇံကိုပဲပြင်းတော်ဝတိကြဝုထောလို့ခေါ်တယ်မနောရဝတိကြမနောရဝဇံခေါ်တယ်ဒီဇောရဲ့ရှေ့မှာဖြီးတဲ့နော်ဒီအာယုန်နဲ့တော့ပေါင်းစုံတိုက်ဆိုင်လာပြီဆိုတဲ့အခါကျတော့ဟုတ်လားမြင်သေးစေကြားသေးစေအနမ်းသေးစေစားသေးစေတွေ့ထိသေးဒါတွေဆက်ဖြစ်တော့ဗောနော်ပြဇရဝတိမှာနော်အဲ့ဒီနောက်မှာပါပြန်အာယုန်လက်ခံတဲ့စိတ်စုံစမ်းတဲ့စိတ်ဥထော ဘုထောဆိုတာကတော့ဒီအာယုံကိုဆုံးဖြတ်တဲ့စိတ်ဒီလိုပြောတယ်ပေါ့နော်ဒီဒါကပြစ္ဆနာဝိထိမှာပြောတာဇောရှိမှဒီဇောတွေကိုဖြစ်ပေါ်လောင်လောက်တဲ့စိတ်ပဲနော်ဒီဇောတွေဖြစ်ပေါ်လောင်ဘာလို့လဲသူကဒီဘုရုတဏ္ဍမှာဆိုရင်ဟိုတော့ဘုရုဇင်သောတာပန်တရာကနာဂန်တန်အောင်ဆိုရင်တော့ဇောတိတော်မလေးတေကာရခေါ်တယ်နော်ဟိုတော့ပြကောင်းတဲ့ဇောတွေဖြစ်အောင်ဆိုရင်ဇောတိတော်မလေးကာရတတိညာနဲ့ ဟုတ်လားဒီအာယုံကိုဆင်ញံနှလုံးသွင်းတတ်မယ်ဆိုရင်တော့ကုသိုလ်စောတွေဖြတ်သွားတော့ဟောတတိလွတ်သွားပြီဆိုရင်ဟုတ်လားဒီအာယုန်နဲ့ပတ်သက်ပြီးလောဘဖြစ်စရာဖြစ်ရင်လောဘဖြစ်စရာဆိုလောဘစောတွေဖြစ်မယ်ဒေါသဖြစ်စရာဆိုဒေါသစောတွေဖြစ်မယ်ဒီဝိဓိစိတ်ကပဲဒီဇောတွေဖြစ်အောင်လုပ်လိုက်တာနော်ဒါကြောင့်မို့ပြင်းစရဝုဒ္ဓီမှာဆိုရင်ဒီဟုတ်ထောကပဲဒီဇောတွေကုသိုလ်အကုသိုလ်ဖြစ်အောင်လုပ်ပေးလိုက်နော် ဒီဟုတ်တော့ပဲဘုရားရနာတော့တန်လန်ကြတော့ဒီဇောတွေကို ကရိယာဇောဖြစ်အောင်အာပိစရဝိထိပိုင်းမနောရဝိထိပိုင်းကြတော့သူ့ရှိမှခုနလိုအဲမျိုးဒီတော့ဘုံကောစီတော့ဘုံကောဒါတွေမရှိတော့ဘူးသူကြတော့နော်ရှိရရှိနေဘုံကောစီတော့ဘုံကောပိစရဒါရှိမယ်မနောရဝိစဇောခုနှစ်ကြိမ်ဒါအတွေးအာယုံနဲ့မှာပေါ့ပြောတယ်ဒါမြင်စရာကြားစရာအာယုံစားစရာအာယုံအနံ့အာယုံတွေးထိစရာဒါကြတော့အတွေးအာယုံနော် လူမျက်စိမိတ်ထိုင်းနေမယ်တွေးနေကာတလေးမျက်စိမပိတ်ပဲနဲ့တောင်လေးမြောက်လေးတွေးနေတာတတိလက်လွတ်နေရင်နောက်ကဇောတွေကအကုသိုလ်ဇောတွေဖြစ်မှာဟောတတိလေးနဲ့ဟုတ်လားကောင်းတာတွေတွေးနေမယ်ကောင်းတာဆင်ញံလို့ဟောမေတ္တာလေးပွားနေဘုရားကုံတော်လေးပွားမယ်ဟောတရားလေးဆင်ញံနှလုံးသွင်းနေမယ်ဆိုတာနောက်ကကုသိုလ်ဇောတွေဖြစ်တာပေါ့ယန္နာများကြတော့ရတ္တမနဲ့ကိလေသာတွေကိုပယ်ပြီးသွားတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက် မြင်စရာကြားစရာအာယုံဖြင့်ဓာရနဲ့အာယုံ၅ပါးတိုက်ဆိုင်ဖြစ်ပေါ်လာတဲ့အာယုံဖြစ်ဖြစ်ဖြစ်စွာတော်ဝိတိဟောတယ်။နော်အတွေးအာယုံပဲဖြစ်ဖြစ်သူကကရိယာဇောပဲဖြစ်သွားနော်။ဒါကြောင့်မို့ဇောရှိမှာဇောစိတ်တို့ရှိမှာဖြစ်တဲ့ဟောထောနဲ့မရတော်ဝိဇံပေါ့နော်။ပိစရဝိဇံပိစရတော်ဝိတိကိုကြည်ရင်ဇောရှိမှာဟောထောမနောရတော်ဝိတိကိုကြည်ရင်ဇောရှိမှာမရတော်ဝိဇံ။ ဒီနှစ်ခုကရာကောင်းတစ်ခုတည်းပါအဓိကတော့ဟုတ်ထောပါနော်ဘုရားတော်ကဆိုနာမည်တူတူပဲမြည်တစ်မျိုးနဲ့နော်အဲ့ဒီတရားတွေဇောဖြစ်အောင်ပြုလုပ်တတ်တဲ့နော်တရားပေါ့နော်ဟုတ်ထောဘုရားဝဇံကိုဒါဇဝနပရိပါရကမနတိခါရခေါ်တယ်နော်အဲ့ဒါဒါအရေးကြီးတယ်ဟာပဲနော်ဘုရားတဏ္ဍာမှာဘုရုဇင်သောတာပန်တရားကအနာကဒါကိုခွဲရမှာပေါ့နော် ပုရုဇဉ်သောတာပန်တရားကနာဂာနီမှာကြကုသိုလ်လည်းဖြစ်တယ်အကုသိုလ်လည်းဖြစ်တယ်ကုသိုလ်ဖြစ်နိုင်တဲ့ပုဂ္ဂိုလ်အကုသိုလ်ဖြစ်နိုင်တဲ့ဆိုပုဂ္ဂိုလ်တွေကပုရုဇဉ်သောတာပန်တရားကနာဂာနဲ့ကုသိုလ်အကုသိုလ်ဖြစ်မှာယန္နာကြတော့ဒီအာယုန်နဲ့ပတ်သက်ပြီးတော့ဥပ္ပဝတ္တရောကနာရာယုအတ္တဘုရားဘောဒါပိစာရောတာပိစာယုံပေါ့နော်မနောရောတာဓမ္မာယုံပေါ့နော်ဒီအောင်နဲ့ပတ်သက်ပြီးတော့ ကုသိုလ်အကုသိုလ်ဖြစ်တာကပုရုဇဉ်သောတာပန်တရာကအနာဂတ်တိုင်အောင်ပဲဒီအောင်နဲ့ပတ်သက်ပြီးကုသိုလ်လည်းမပြေအကုသိုလ်လည်းမဖြစ်တော့ကရိယာပဲဖြစ်တယ်ဆိုတာတော့ဉာဏပုဂ္ဂိုလ်ပဲဒီလိုခွဲမှတ်ထားဒါကြောင့်မို့ဘုန်းကြီးတို့တဏ္ဍာမပြောအောင်ပေါ့လေကိုကယန္တာမှမဖြစ်သေးဘူးအရိယာမှမဖြစ်သေးဘူးဆိုရင်ကိုယ်တဏ္ဍာမှာဟိုလားကုသိုလ်ဇောတွေစောကြရအောင်ပါတတိနဲ့ဉာဏ်နဲ့နေထပ်ဖို့ရည်ကြည်တယ်နော်အဲ့ဒါဆိုကုသိုလ်ဖြစ်နေမှာ တတိလွတ်သွားပြီညာလွတ်သွားပြီဆိုရင်တော့အကုသိုလ်တွေဖြစ်တော့တာဒါအရေးကြီးတဲ့ပိုင်းဒါကြောင့်မို့ဘုန်းကြီးတို့ဒီမှာပြောသွားပါတယ်ဒီဟာလေးရေးထားပါနော်ဒါဘုရားကဘုန်းကြီးတို့ဟိုမှာတော့လည်းတစ်ခါသင်ခဲ့တယ်နော်ဒီဓမ္မနုပဒနာပဲနိဝရဏရှုပင်ရှုွက်ဒါအဓိကထားပြောတာတော့ကုသိုလ်ဖြစ်ခြင်းရဲ့အဓိကအကြောင်းအရာမနဲ့ယောနိတော်မနတိခါတာဒါဘယ်သူကလုပ်တာဟုတ်ထောမနတာဝိဇ္ဇာလုပ်တာ နော်အကုသိုလ်ဖြစ်ခြင်းရဲ့အကြောင်းအရာအာယောနိတော်မနတိကတော့ကုသိုလ်ဖြစ်ခြင်းရဲ့အကြောင်းအရာပါလေယောနိတော်မနတိကတော့ကိုယ့်အကိုပဲပြန်သုံးသပ်နော်ကိုတတိရှိနေတာတတိညာရှိနေကုသိုလ်ဖြစ်တတိညာလွတ်သွားရင်အကုသိုလ်ပြန်ဒါကြောင့်ဘုန်းကြီးတို့တရားအထုတ်တယ်ဆိုတာတတိတွေအခေါင်လောက်တာအသိညာတွေထက်မြက်လာအောင်လောက်တာတရားထုတ်တယ်နော်တရားထုတ်တယ်ဆိုတော့ဟိုဘာကြီးညာရဖို့ညာကြီးရဖို့ဒါမျိုးမဟုတ် ကိုယ်တဏ္ဍာငါတဏ္ဍာအကုသိုလ်တွေမဖြစ်ဖို့ရည်ကြည်တယ်ကုသိုလ်တွေဖြစ်ဖို့ရည်ကြည်တယ်ကုသိုလ်တွေဖြစ်မှစိတ်ကအေးချမ်းတယ်ကုသိုလ်ဆိုတော့အပြစ်ကင်းရမယ်နောက်ကဘုံရချမ်းသာရနော်ပြစ်ကင်းရင်စိတ်ချမ်းသာတဲ့အကျိုးရတော့ဟောမကောင်းတာတွေတွေးနေစိတ်ကမချမ်းသာတော့ဘူးနော်အကုသိုလ်အကုသိုလ်ကြပါလေအပြစ်ရှိပြီးတော့မကောင်းတဲ့အကျိုးနော်ဖြစ်စေတယ်ဒီလိုမှတ်တယ် တရားထုတ်တယ်ဆိုတာဒါပါပဲနော်အဲ့တော့ဘုန်းကြီးတို့ထေရနဲ့စာနဲ့ပေနဲ့ပြောရင်တော့ဘာပြောလဲဆိုတော့ဘုန်းကြီးတို့ဒီမှာကြည်လိုက်ပါတော့အခုဒီပိစဒတော်ဝိသီမှာကြည်လိုက်တိတဝဘုံကစရာဘုံကောပိစရာပိစဒဝဆံဒါတွေကိုကုန်ချောပြပိစဝဉ္ဇတာမဏေတာနေကနော်ဒီတိုင်အောင်ဘုန်းကြီးတို့မကြည်လိုက်ဟိုဒီမှာကြည်လိုက်နော်ကုသိုလ်အကုသိုလ်မဖြစ်သေးဘူး အကုန်လုံးကြည့်လိုက်ဝိဘက်ကရိယာဝိဘက်ကရိယာဝိဘက်ဝိဘက်เนาะဒီတိုင်เนาะဝိဘက်ဒီကရိယာတွေပဲဖြစ်နော်ဒါတွေနော်အဲ့ဒီတော့ကုသိုလ်အကုသိုလ်မဖြစ်သလိုဇောမှာလည်းကုသိုလ်အကုသိုလ်မဖြစ်အောင် နေတတ်ဖို့နေရမယ်ကျင့်ရမယ်ဒါကိုပြောတယ်ပေါ့ဗျာဇာစာလို့ပြောတာပဲနော်ဒီတော့ကလေကြည်လိုက်လို့ဒါဒါဘာကုသိုလ်ကုသိုလ်လည်းမပါအောင် အကုသိုလ်လည်းမပါအောင် ဟုတ်လားညင်သက်တဲ့စိတ်တွေဖြစ်နေတဲ့အချိန်မှာလည်းကုသိုလ်လည်းမဖြစ်သေးအကုသိုလ်လည်းမဖြစ်သေးဘူးဒီအာယုံကိုဟုတ်လားပြောင်းလဲတဲ့စိတ်တွေဆင်ញင်တဲ့စိတ်ပဲပြောပြောပေါ့ဒီစိတ်မှလည်းဘာမှဖြစ်သေးမြင်ကမြမှလည်းကုသိုလ်အကုသိုလ်မဖြစ်သေးဘူးဒီအာယုံလက်ခံတဲ့စုံစမ်းကုသိုလ်အကုသိုလ်မဖြစ်သေးဘူးနော်ဟုတ်ထောဒီအောင်ကုသိုလ်အကုသိုလ်မဖြစ်သေးဘူးဇောရမှာလားဒီဟုတ်ထောကနေပြီးတော့တတိလက်လွတ်သွားမှဒီနောက်ပိုင်းမှာအကုသိုလ်ဖြစ်တာ ကျင်နည်းကတော့ဘာပြောရလဲဆိုဒီတိတဘုံကနေဝုတ်ထောတိုင်ကုသိုလ်အကုသိုလ်မဖြစ်သလို နောက်ကဇောတွေမှာလည်းကုသိုလ်အကုသိုလ်မဖြစ်အောင်နေထကရာအဲ့လိုပြောနေဆိုတာကဘယ်လိုနေရမလဲဒါမေကုံထွက်လာပြီပေါ့ဗျာတတိနဲ့ညာနဲ့နေတာဘုံရေးကြည့်တော့တတိနဲ့ညာနဲ့နေရင်ဒါစဉ္ညာနှလုံးသွင်းနဲ့ခေါ်တယ်မနောရဝဆန်းဆိုစိတ်ထဲကစဉ္ညာနှလုံးသွင်းရတော့ပြိဿရဝုဒ္ဓိကြောင့်ဝုတ်ထောခေါ် နရဝတိကြမနရဝဆံပေါ့နော်အဲကြောင့်မို့အဲ့ဒီကကိုကဆင်ញနှလုံးသွင်းတာခုသင်ပေးတယ်ဆိုတာဆင်ញနှလုံးသွင်းတာအောင်သင်ပေးတာဘဝနေတတ်အောင်သင်ပေးတာနေတတ်အောင်သေတတ်အောင်ဒါပြောဘဝမှာနေတတ်ဖို့လည်းရည်ကြီးနေတတ်မှသေတတ်တော့မနေတတ်ရင်မသေတတ်ဘူးမသေတတ်ဘူးဆိုတာအသေးဆုံးနဲ့သေရတော့စိတ်မချမ်းသာဘူးနဲ့သေရတော့ နေတတ်တယ်နေတတ်ရင်သေတတ်တယ်ဆိုတော့ဘဝမှာလည်းချမ်းချမ်းသာနေရတယ်သေတဲ့ခါကျလို့အေးချမ်းသေရဒါနေတတ်တာသေတတ်တာပေါ့နော်နေနီးသေနီးကိုသင်ပေးတဲ့သဘောပဲတရားတွေလေ့လာတယ်ဆိုဟောအဲ့ဒီလိုလေ့လာတဲ့ခါကျကိုယ်ကနေတတ်တယ်ထိုင်တတ်တယ်ဒါဖြစ်သွားတော့ဘူးဒါလေးမှတ်ထားဖို့နော်ဒီတော့ဘုန်းကြီးတို့တဏ္ဍာမှာအကုသိုလ်တွေမဖြစ်အောင်ကုသိုလ်တွေဖြစ်အောင်နေတတ်ဖို့အရေးကြီးတယ်ဒါလေးမှတ်ထားမယ်နော် ဒါတော့ဘုန်းကြီးတို့မနတိကာရ၃မျိုးကြောင်ပြီးသွားပြီမနတိကာရ၃မျိုးကြောင်ပြီးသွားတော့အောက်မှာအမဆုလေးဆက်ကြည့်မယ်နော်အနန္တရအနန္တရဆိုတာအကြအနန္တရနဲ့ပတ်သက်ပြီးတော့ဒီအနန္တပစ္စည်းအသိသိစရာတွေမျိုးစုံနော်မျိုးစုံရှိနေအနန္တရဆိုတာဒီဓမ္မအနန္တရဓမ္မအနန္တရကာလအနန္တရဘဝအနန္တရဒီလိုလေးပြော ဓမ္မအနန္တရာဓမ္မအနန္တရာတရားဖြစ်စဉ်အကြမရှိ ဖြစ်တဲ့သဘောမျိုးနော်ပြီးမှအဲ့ဒါထပ်ရှင်းမယ်နော်အောက်မှာဓမ္မအနန္တရာထပ်ရှင်းကာလအနန္တရာကာလအနန္တရာဆိုအချိန်ကာလအကြမရှိတာအချိန်ကာလအကြမရှိတာဆိုတော့ဘယ်လိုလဲဆိုဘုန်းကြီးတို့သုတိစိတ်နဲ့ဒီဒီမှာကြည့်လိုက်ဒီတည်သွားရင်ဘဝနောက်မှာတန့်ရောက်ဈာကာလမှာအချိန်ကာလဟာ အင်္ဂါဒါပေမဲ့လို့ဘယ်လိုဖြစ်နေလဲဆိုဘုန်းကြီးတို့ဒီတိဘက်တို့ဘာလို့ကြာသိပြီးလို့ဂျားထဲမှာသုရိနဲ့ပဋိသန္ဓေဂျားထဲမှာ49ရက်လောက်နေသေးတယ်ဒီလိုယူဆဗမာတော့ဟုတ်လား9ရက်လောက်နေသေးတယ်ဆိုတဲ့အနေနဲ့ရက်လဲဟုတ်လားရက်လဲလောက်မယ်အဲ့လိုမျိုးတွေသွားဆွဲတာတကယ်တော့ကျတော့သေပြီးရင်အဲ့ဒီဘဝတကူတန့်ရောက်မှာအဲ့ဒါတွေကဘာကြောင့်မို့ဒီလိုရက်လဲဘာလို့ထင်တယ်လဲဆိုအဲ့ဒီမှာ ဥမာဆိုပါတော့ဘုန်းကြီးတို့စာမှာတွေ့ရတာခါရီနာရေးမှာဘုန်းကြီးအဓိကဟောတတ်ပါအင်္ဂုတ္တကတုတ်တတုတ်မှာပါတယ်ဟောသွားအဲ့တုတ်မှာပါဟောသွားလဲဆို သေပြက်နောက်ပိုင်းမှာဒီပုဂ္ဂိုလ်ကကုသကောင်းမှုတွေလုပ်တယ်ဒါပေမဲ့သေကံဤကာလာကြသာတာရောစေသမိတံပစ္စည်းတံဒီဘုန်းကြီးတွေပေါ့နော်တရားတွေပါကြီးအထောက်တယ်တရားတွေကဟိုမဲ့ညာဘုံညာမရသေးဘူးပေါ့နော်ဝိဝန္ဒညာတွေလည်းထိတ်တမ်းမရောက်သေးဘူး အဲ့ဒီခါကျဘာဖြစ်လဲဆိုဒီကဏိကာလမှာကြောင်းကံဒါတွေသွားဆွဲပေးတည်တဲ့ခါကျတော့ဘောတစ်ခုရောက်သွားတာပဲတကယ်တမ်းကျတော့နော်တည်ပြီးရနောက်ဘောကရောက်သွားတာဂျာကာလဘောကအခြားမဟုတ်ဘူးအဲ့ဒီရောက်သွားတဲ့ဘောကအဲ့ဒီရောက်သွားတဲ့ဘောကပစ္စည်းဥစ္စာတွေဆွဲလန်းသိမယ်သာသမီတွေဆွဲလန်းသိမယ်ကြောင်းကံတွေဆွဲလန်းသိမယ်ဆိုရင်ပရဒရိပသီတာပြိတ္တာဖြစ်တတ်တယ်လို့ဆိုတယ်အဲ့ဒီတော့ရဆိုရင် အဲ့ဒီဗရတ္တရိဝဇိတာပြိတ္တာကြတော့သူကလူဘောကကုသိုလ်ကောင်းမှုတွေလောက်တာတော့အဲ့ဒီအရှိန်ဝါကြောင့်သူကဆင်းရဲဒုက္ခတက်တာလူရဲ့နိဗ္ဗာန်ဝင်မှာသွားဖြစ်တယ်လူတွေမြင်နိုင်ကြားနိုင်အိမ်မက်ပေးနိုင်နော်သူကကုသိုလ်ကောင်းမှုတွေမျောနေတတ်တယ်အဲ့တော့အဲ့ဒီလိုပုံကုမျိုးသွားဖြစ်တဲ့ခါကျအိမ်မှာဘုန်းကြီးတို့ယူဆတယ်လွဲကုန်ဩသိပြီအိမ်မှာ9ရက်လောက်နေသေးတယ်ဒီလိုသွားဆွဲတယ်နော် ဟိုတိဘက်တွေကြဩအိမ်မသေးပြီ49ရက်လောက်နေသေးတယ်မျိုးမျိုးဆွဲတာပေါ့လေတချို့ဗမာမာကိုရှိပါခုနှစ်ရက်ဆွဲတယ်ခုနှစ်ရက်ဆွဲတော့ရက်လည်းလောက်ရတာပေါ့ဟောတချို့ကြလဲတလားလောက်လာလည်းလောက်ရပြန်တလားလောက်ဆွဲနေတဲ့သဘောမျိုးထင်တော့ဟုတ်တယ်တချို့ကြလဲဒီဒီကုသိုလ်မရမချင်းရတော့သူဘဝကဒီနေရာမှာပဲရစ်တွယ်ပြီးတော့ဘာဖြစ်လို့ तू ကဒါကိုဆွဲနေတာဒီမိသားစုဒီဝန်းကျင် ဒီကြောင့်ဒါဆွဲနေတော့သူ့မှာလည်းဟိုလားစောင်းနေရမပြည့်စုံဒီကုသိုလ်ကောင်းကလည်းမျောနေတာအဲ့တော့ဒီကုသိုလ်မိဘဒီကြံတဲ့မိသားစုတွေကနေကုသိုလ်ကောင်းမှုတွေပါလေလုပ်ပြီးမျှပေးဖို့လည်းသူကမမြောက်တာဒါလေးခေါ်လိုက်တဲ့ခါကျဘဝတော့ပြောင်းသွားတာမဟုတ်ဘူးဗျာသူ့ဘဝစောင်းနေပြည့်စုံသွားဒီကနေခွာသွားတာပဲဒါပဲဟိုထိပေါက်တယ်လို့ပေါ့ဗျာစောင်းနေရမပြည့်စုံသေးတော့အော်ဒီမိသားစုတွေပြုလုပ်တဲ့ကုသိုလ်ကောင်းမှုတွေမျောပြီးတော့နေတယ် အဲ့တော့မြင်ရတတ်တဲ့ကြားတတ်တဲ့အဲ့မှာဘာဖြစ်တတ်လဲဆိုတော့အဲ့မှာအိမ်မှာဟိုလားတပတ်လောက်တဲ့စေတရားဖြစ်နေသေးတယ်ဟိုလား49နှစ်9ရက်လောက်တဲ့စေတရားဖြစ်နေတယ်အဲ့လိုထင်ကုန်ဟုတ်ဟုတ်ဗျအဲ့ဒီဘုံဘွားရောက်သွားတာအဲ့လိုမှတ်တာဒါကြောင့်မို့ဗုဒ္ဓဘာသာရာဖရာဟောတရားဒါတွေကြတော့တရားတကယ်ရှုမှတ်ဖို့ရင်ဘင်္ဂညာလောက်ရောက်သွားရင်ဝိပဿနာညာတွေအထုတ်လို့ဘင်္ဂသိပါတယ် အာစိတ်တွေဘောပြောဘောပြောဘောပြောအပြက်တွေကြမြင်နေတဲ့ခါကျတဖြည်းဖြည်းတစ်စိတ်တွေပို့နားတယ်သဘောပေါက်တီတာနဲ့ပရိသင်နဲ့အဲ့လိုပဲခဏလေးနေဒီစိတ်လေးချုပ်တော့တာနောက်ရောက်သွားတာဒါပရိသတ်တည်သွားတာဘာမှမကြောက်ခဏလေးပဲသုတိဇောဥပတိပဲခဏငယ်သုံးချက်နော်စိတ်ပေါင်းလက်ပြတွေ့တာလျှာတပြတ်တွေမှာဂရေတသိန်းလောက်ဂရေတသိန်းမှာတပုံပဲရှိတာသိသွားတယ်နောက်ဘဝရောက်တာဒါပဲ နော်အဲ့ဒါမှတ်ထားအဲ့ဒါကြောင့်ကာလအနန္တရာကာလချိန်ကာလအကြမရှိဘူးဆိုအဲ့ဒါကိုပြောတယ်ကြမရှိပဲနောက်ပရိသတ်တွေတန့်ဖြစ်ဘဝအနန္တရာဘဝဘုံဘဝဖြစ်ဖို့အကြမရှိဘူးဘဝဟောရဲ့နောက်ဆုံးစိတ်ကသုတိစိတ်ပဲခုဘုန်းကြီးတို့မွေးလာပြီ မွေးလာပြီဆိုရင်တော့တနေ့သိရမယ်လေ သိပြီးရတယ်ပြန်လည်းပဲရောက်တော့ဘဝနဲ့တန့်ရောက်သွားဈာကာလမှာဘဝဘုံဘဝချတာမရှိဘူးဟောဘယ်ဘုံဘဝရောက်သွားညာဘုံဘဝဒီလိုမချဘူးကိုကဆွဲလန်းလို့အဲ့ဘုံဘဝတန့်ရောက်သွားတာတန့်ရောက်သွားတော့ဘုန်းကြီးတို့ဘဝချတယ်လို့ထင်တယ်ခုနဗရာရိဘဇွေတာပြိတ္တာရောဝိမာရိကပြိတ္တာသူကမြင်ရတာဟုတ်ဒီလိုပုံကုန်အဲ့တော့အဲ့ဒီခုနတော့ကြတော့ဗရာရိဘဇွေတာပြိတ္တာတွေ့ရဘုန်းကြီးတို့တန်ရုပ်တို့ဘာလို့အဲ့ဒီမှာကျတော့ဝိမာရိကပြိတ္တာတွေ့ရ ဒီပြိတ္တာနှစ်ဥပဲဘုန်းကြီးတို့ကကုသိုလ်ကောင်းမှုတွေပြုလို့မျှပေးဝင်လို့ရနော်ပြိတ္တာဖြစ်လို့မျှပေးဝင်တာချင်းလည်းမမှတ်ရအောင်နော်ဟိုနတ်တွေပါတွေလည်းမျှပေးဝင်လို့ရဒါမျိုးမှတ်တာပြောချင်တာဒီမှာတော့ဘဝအနန္တရာသိပြီးရတဲ့ပြိုင်နဲ့သုတိနော်တရားနဲ့မြန်နဲ့ဘဝတန့်ရောက်တာကြားထဲမှာဘဝလည်းဘုံဘဝလည်းမချပါဘူးအချာချမရှိဘူးဒါဘဝအနန္တရာဒီလိုမှတ်တာ အပေါ်မှာပရမဆိုကာကြီးကဓမ္မနန္ဒရာဓမ္မနန္ဒရာじゃနှစ်မျိုးရှိတာပေါ့ရူပဓမ္မနန္ဒရာနာမဓမ္မနန္ဒရာဒီလိုနှစ်မျိုးရှိရူပဓမ္မနန္ဒရာနော်ယုတ်တရားတွေရဲ့ဖြစ်စဉ်မှာ အကြာမရှိနော်ယုတ်တရားဖြစ်စဉ်အကြာမရှိခြင်း ဓမ္မအနန္တနန္တရားဖြစ်စဉ်ကြာမရှိခြင်းဒါမျိုးနှမျိုးပေါ့ဒီအနန္တပစ္စည်းကြတော့သူကပါလေဆိုနာမဓမ္မအနန္တရာပဲနန္တရားတွေအကြာမရှိဟုတ်လားဒီမှာကြည့်လိုက်လေနန္တရားတွေတခုတခုဒီတော့ဝင်ချုပ်ပြောက်သွားဘုံကစလနာနာမဘုံကစလနာချုပ်ပြောက်သွားဘုံကိုပစ္စည်းသူချုပ်ပြောက်ခြင်းကြောင့်အနောက်စိတ်ဖြစ်ပေါ်လာဟုတ်ပဲ ဝန်ကုပ္ပစ္စည်းတာချုပ်ပြောက်သွားပြစ္ဆရာဥစ္စာဖြစ်ဒီလိုစိတ်တွေဟောအကြမ်းမရှိဆက်လက်ဖြစ်ပေါ်ကျေစုပြုတဲ့သဘောမျိုးအနာရပစ္စည်းလို့ဆိုနော်ဒီဟာကိုသဘောပေါက်သဘောကျမှာနော်အဲအဲ့ဒီလိုသဘောပေါက်သဘောကျသွားရင်ဒါတော့ဟောနန္ဒပစ္စည်းဆိုတာဓမ္မနာမဓမ္မအနန္တကိုဆိုလိုတာပဲဆိုသဘောကျနော် ပြီးတော့အဲ့လိုသဘောကျသွားပြီဆိုရင်ဘုန်းကြီးတို့အဲ့မှာစဉ်းစားစရာလေးနိရောဓမပါမှာထားတဲ့ပုဂ္ဂိုလ်အတိညာတဘုံဘွားဖြစ်လာတဲ့ပြန်လာတဲ့ပုဂ္ဂိုလ်ရဲ့အနန္တတတ္တိဖြစ်ပုံကိုလည်းသဘောပေါက်နိုင်နော်အဲနိရောဓမပါထားတဲ့ပုဂ္ဂိုလ်မှာအဲ့မှာစိတ်တွေချားမနေဘူးလားအတိညာတဘုံဘွားရောက်သွားတဲ့ပုဂ္ဂိုလ်လည်းရုပ်တွေချားမနေဘူးလားဒါပေမဲ့ဟိုလားရုပ်ချားတာကိုဆိုလိုတာမဟုတ်ဒီနေရာမှာ နန္တတ္တိမခြားပဲနဲ့ဖြစ်ပုံကိုဆိုလိုတယ်နိရောဓသမဘဝင်စားပုံကိုနည်းနည်းလေးအာရုံတည်ခြင်းမယ်နော်နိရောဓသမဘဝင်စားနိုင်တဲ့ပုံကိုဆိုတာက နာဂာယာနာလည်းဖြစ်ရမယ်ကာမဘုံရူပဘုံမှာလည်းဖြစ်ရမယ်ဇံပင်ရင်လည်းရဇံသမဘတွေမရပဲနိရောဓသမဘမဝင်စားနိုင်ဇံတော့မှဇံသမဘ၈ခေါင်းလုံးရူပဇံလောက်ရအောင်မလုံလောက်ဘူးဇံသမဘ၈ခုလုံးရအောင် အဲ့လိုရှစ်ခုလို့ရအောင်မှသူကဘာဖြစ်လဲဒီပရမဇာဆိုရင်လည်းပရမဇာဝင်စားထဝိပဿနာရှုသူအဲ့လိုပေါ့သမထဝိပဿနာအဆုံးလိုက်ဆုံးလိုက်ဆုံးလိုက်အဲ့လိုတွဲရှုအဲနောက်ဆုံးကြတော့ဒီမိဝတင်ညာနာတင်ညာနာစိတ်အဲ့ဒီအာရိပဇံအာရိပစိတ်ဇံစိတ်ဖြစ်တာနဲ့ပြိုင်နေမိဝတင်ညာနာတင်အာရိပဖြစ်ပြန်ပြန်နေသူ့မှာဘာစိတ်မှမရှိတော့ ဘာတွေချုပ်ပါလဲဆိုအဲ့ဒီနိရောဓမပါဝင်စားတဲ့ဘက်ကစိတ်စေတသိက်စေစားယုတ်ဒီသုံးမျိုးချုပ်ဘာပဲကြံနေလဲဆိုတော့ကံစားယုတ်ဥစားယုတ်အာရယုတ်ဒါပဲကြံနေနော်ဒါသူကကိုယ့်ရဲ့တက်တန်းကိုကြည့်ပြီးဝင်စားတယ်ခုနှစ်ရက်ဝင်စားတာရှိတယ်ဒီလိုလေအချိန်ပိုင်းတော့ဝင်စားတာရှိတယ်အဲအဲ့ဒီလိုချိန်ပြည့်တဲ့ခါကျတော့နိရောဓမပါထားတဲ့အနာဂံပုဂ္ဂိုလ်ဆိုတော့နာဂံမိကိုဇောပေါ့ ဖို့စိတ်ပေါ့ယဟနာပုဂ္ဂိုလ်ဆိုတာဖို့စိတ်ဓာတ်တွေဖြစ်ပေါ်လာအဲ့မှာကြည်လိုက်ပေါ့နော်ဒီနိရောဓမပါထလာတဲ့ခါကျတော့နာဂမိနာဂပုဂ္ဂိုလ်နာဂမိဖို့စိတ်ဓာတ်ယဟနာပုဂ္ဂိုလ်ရတဖို့စိတ်ဂျာကာလမှာ9ရက်လောက်ကာလချနေနော်ကာလချဒီအနေနဲ့ဟုတ်လားဒီရုပ်ဖြစ်စဉ်တွေကဖြစ်ပေမဲ့လို့နံတရားကတော့တခုမှမဖြစ်ခဲ့ဘူးနော် နိရောဓမပမဝင်စားမီ ဖြစ်တဲ့စိတ်ကနိရောဓမထတဲ့ချိန်မှာ ဖြစ်တဲ့စိတ်ကို အနန္တတတိအကြာမလဖြစ်ပြီးကျေစုပြုတယ်ဆိုတာမျိုးဆိုနော်ကာလခြားတာကာလခြားတာယုတ်တရားခြားတော့ဒီအနန္တပစ္စည်းနဲ့မဆိုင်ဘူးနော်နိရောဓမပဝင်စားတယ်နော်နိရောဓဉာဏတင်ညာနာဇာဇောနဲ့ဝင်စားတယ်ခုနှစ်ရက်နေမယ်ကာလခြားနေ ပြီးတော့ထလာတယ်ဒါကိုလည်းနန္ဒပစ္စည်းလို့ဆိုတာဒီနန္တရားတွေနော်အဲ့ဒီချိန်မှာဟိုကချုပ်သွားတဲ့စိတ်စိတ်တွေစိတ်စားကိုချုပ်သွားတာနော်ဘာစိတ်မှမရှိတော့ပြန်ထလာတဲ့ချိန်မှာနာဂံပုဂ္ဂိုလ်နာဂံမျိုးဖို့ဆိုတာရဟနာပုဂ္ဂိုလ်ဒါတော့ဖို့ဆိုတာမျိုးပြန်ဝင်စားဒါလည်းနန္ဒပစ္စည်းလို့ဆိုပါဆိုလိုချင်တော့ကနန္ဒပစ္စည်းကရုပ်တရားခြားတာတော့ဆိုင်ဘူးဒါကိုပြောလို့ချင်းနော်ပြီးတော့ခုနက အတညတအတညတဘုံရောက်တဲ့ပုဂ္ဂိုလ်များသူလည်းတရားတွေကျင့်တာပဲသမထဘောင်နဲ့ကျင့်တာပြစ္ဆမဇံရအောင်ကျင့်တာပဲသုဒ္ဓဇံပြစ္ဆမဇံဒီလိုပေါ့နော်ဉာဏ်ပညာထက်မြက်တဲ့ပုဂ္ဂိုလ်ကျသရုပ်ကနေနဲ့သုဒ္ဓဇံဉာဏ်ပညာမထက်မြက်တဲ့ပုဂ္ဂိုလ်ကျတော့ပြစ္ဆကနေပြစ္ဆမဇံဒီလိုသုံးတယ်ဒီပုဂ္ဂိုလ်တွေကျတော့ဒီနန္တရားတွေရှိလို့ဒုက္ခရောက်တာပဲอืม အဲနံတရားတွေအပြည့်မြင်ပြီးတော့ယုတ်တရားတက်တက်ရှိချမ်းသာမယ်ဒီလိုအဲသူတို့ကဇန်တရားပြည့်စုံမဲ့ဇန်ဒုဝဒရပြည့်စုံပွားများပြီးတည်သွားတဲ့အခါကျတော့နံတရားတွေပြည့်မြင်ပြည့်မြင်တော့ယုတ်တရားကျတက်တက်ရှိတဲ့အတညတပုံမှာသွားရောက်အကြာကြီးဖြစ်တာမာက900ကြာကြီးပဲနံတရားလည်းမရှိဘူးဟုတ်လားခန္ဓာကိုယ်ကြီးကပုံလည်းမပုတ်ဘူးဟုတ်လားလောကအနေနဲ့ပြောရရင်တော့ဟို နာတာကြီးယောဂသဘောမျိုးမေ့ပြီးခံစားနေတဲ့သဘောမျိုးကြီးအကြာကြီးဖြစ်နေအဲ့ဒီပုံပေါ်မှာဘာမှမသိဒီလိုပဲရုပ်ပုံသဏ္ဍာန်ကြီးပဲရှိ900လို့အကြာကြီးအဲ့ရနေသိသွားပြီးတော့ကာမဘုံမှာလာယူပရိသတ်နဲ့စိတ်ဖြည့်ရအဲတော့အဲ့ဒီလိုမာက ကဘာဝ900ချိန်ကာလချပြီမြလို့ ဘာနာတရားမှမဖြစ်ခဲ့ဘူးအဲတော့တင်ညတဘုံမရောက်မီဘုန်းကြီးတို့ကာမသူကြီးခုနကနောက်ဆုံးသုတိစိတ်နဲ့အဲ့ဒီဘုံကနေတည်သွားပြီးဒီကာမဘုံမှာပရိသန်နေစိတ်ဒါကိုလည်းဘုန်းကြီးတို့အနန္တပစ္စယတတ္တိဖြင့်ကျေစုပြုတယ်ဒါကိုပြောတာပေါ့နော်အဲ့ဒီလိုဒီစိတ်ရဲ့ပစ္စည်းတွေသဘောကတော်တော်လေးနည်းနည်းကျယ်ဝန်းတယ်ပေါ့အဲ့လိုနည်းနည်းကျယ်ဝန်းတာတွေကို ကြောင်းကျိုးဆက်ဆက်ပုံရအောင်ပြတဲ့ပရိသတ်သမုပ္ပဒေသနာနဲ့လည်းနည်းနည်းလေးနာဝေဖန်ပြီးသိရတယ်လို့အနန္တပစ္စည်းဘက်မှာလည်းဒီကြောင်းကျိုးဆက်ဆက်ဖြစ်ပုံပြတဲ့ဤကိုလည်းဒီဧကတဏီပရိသတ်သမုပ္ပခွဲတဲ့ဤတိုင်းခွဲကြည့်လို့ရပါနော်။ဟောက်ကဤလေးမျိုးကြည့်မယ်နော်။ဒီမှာဤလေးဤဤလေးဤမှာကျတော့ဗြဟ္မဧကတဏီနော်။ ပြီးတော့နာနာတဏီအပြပါဒဏီအေဝံဓမ္မတဏီဆိုနီးလေးမျိုးအစုပေးထားပါနော်ပရမဇုံနီးကြည့်မယ်ဧကတဏီဧကတဏီဆိုကြောင်းကျိုးဆက်ဆက်ပြယုံနာတရားတွေဖြစ်ပြတော့ပဲအစင်မပြအကြမလဖြစ်နေခြင်းပေါ့နော်အာဒီဟာတွေပေါ့ဗျာစိတ်တွေတစိတ်ပြီးတစိတ်ဖြစ်နေတာနော်ရှုမှတ်နိုင်မှာဒါတွေကတော့ ဒီလိုဒီစိတ်ပြီးဒီစိတ်ဖြစ်နေတဲ့သဘောမျိုးကတော့ဒီလိုအသေးစိတ်သိအောင်လို့ဇာပင်ရှင်လေးဇာနေပါရရမှနားလည်နိုင်မှာဒီတန်ကတော့တော်တော်ခက်တော့ဘူးအဲဒီလိုသိမြင်သွားတယ်ကအော်စိတ်တွေကအစင်ပြဒလဇဖြစ်နေပါလားဝိပဿနာအထုံရင်အဲ့လောက်အသေးစိတ်မသိပေမဲ့လို့ဝိပဿနာဉာဏ်ပိုင်းအာဘယ်ကညာတော့ရောက်ရောဘယ်ဟာကြီးကြီးပြက်နေပြက်နေပြက်နေဟောအရာအလုံးကအပြက်သဘောတွေကျတွေ့လာတဲ့အခါအဲ့ဒီမှာလဲနားလဲသဘောပေါက်လိုက်တယ် ဟောတခုတည်းဖြစ်နေမှာမဟုတ်ဘူးယုံနာတရားအများနဲ့ပြက်ပြက်ပြက်ပြက်နေတခုတခုတခုတခုအဲ့လိုသဘောပေါက်အဲ့လိုဝိပဿနာဉာဏ်နဲ့သဘောပေါက်မယ်ဆိုရင်ဟုတ်လားမြဲတယ်ဆိုတော့ဘုစေတာတိတရားအလိုလိုပျောက်သွားတာပေါ့ဗျာမြဲတယ်ဆိုရက်ဟုတ်လားတချို့ကြတော့ဒီဘဝဒီဒီဘဝသေပြီးနောက်တာမရှိတော့ဘူးပြတ်သွားပြီဒါမျိုးပေါ့ဒီဘဝကတော့ ရှိနေမှာတချို့ကြတဲ့ကြောင့်မို့ဥစီရာဒေတီဆိုဘဝပြတ်တဲ့အာမျိုးယူဆတာပေါ့လေမြဲတာတော့မဟုတ်နော်ပြတ်သွားဒီဘဝဒီဘဝပဲလူတွေကအသက်ရှိတာသိသွားဘာမှရှိတော့ပြတ်သွားနော်ဒါကြောင့်မို့ကြောဥစီရာဒေတီယူရှိတဲ့ပုဂ္ဂိုလ်ဒီဘဝပဲခံစားဖို့ပစ္စည်းချမ်းသာဖို့အာနာရဖို့ဒါပဲကြိုးစားနောက်ဘဝတော့မရှိဘူးမရှိတော့လိုရကံရတာပေါ့နော်ပေးရင်မြေကြီးရှင် ရွှေထီဆိုတဲ့ပုံစံတစောက်ကယူဝါဒမျိုးဒီကြောင့်ရွတ်ဆက်ဆက်ပြယုံနာတရားတွေပေါ်ပြီးပြဖြစ်ပြီးပြည့်ရဲ့သဘောတရားတွေညာနဲ့တကယ်မြင်သွားရင်ပုတ်စီတာဒိဋ္ဌိဒီဘဝသေးသွားပြတ်တယ်ဆိုတာမျိုးနောက်ဘဝမရှိဘူးဆိုတဲ့အယူဆမျိုးဒါမျိုးမလားလို့လို့ကြောက်ပါအဲဒီလိုကြောင့်ရွတ်ဆက်ဆက်ဖြစ်နေတဲ့သဘောမျိုးကိုမမြင်ဘူးဆိုရင်ဟုတ်လား အဖြစ်ပြန်လဲဆိုသူကတတရဒိဋ္ဌိလည်းဖြစ်သွားပြန်တယ်။အော်အဲ့ဒီမပြတ်ဖြစ်နေတော့ပါဟုတ်လား။ဆက်မပြတ်ဖြစ်နေတယ်။ဒီအတ္တကောင်လေးဝိညာဉ်ကောင်လေးကမပြတ်ဖြစ်နေပါလား။ဟုတ်လားမသေးဘူးဒီအတ္တကောင်ဝိညာဉ်ဆက်ဖြစ်နေပါလား။ဒီလိုအတွေးမျိုးတွေလည်းဟောတတ်ပါတယ်။ပြီးတဲ့ခါကျတော့မှဧကတနေပြီးတော့နာတတနေပေါ့နော်။နာတတနေကြည့်မယ်။နာတတနေဆိုတာဘာလဲဆိုတော့ကြောင့်ကျဆက်ဆက်ဖြစ်နေတဲ့ဒီ ရှေ့စိတ်နောက်စိတ်တွေကစင်ဆက်မပြတ်ဖြစ်နေတော့လေသဘာဝလက္ခဏာချင်းဆောင်ရွက်တဲ့ကိစ္စချင်းဖြစ်ချင်းပြည့်ချင်းတွေမှာတခြားတွေဖြစ်တယ်နော်အောက်ကနန္ဒတာနီပေါ့နော်အပေါ်တန်လာနန္ဒတာနီဟောဟိုဘက်မှာပြတာနော်ဒီဘက်မှာကြည့်လိုက်နန္ဒတာနီကြောင်းရုပ်ဆက်ဆက်ဖြစ်နေရှေ့စိတ်နောက်စိတ်နော်အဲ့ဒါလေးသူကဒီစိတ်တွေကဒီဘုန်းကြီးတို့ဝီထိကြည့်လိုက်ပေါ့နော် ပစ္စနာဝဇန်စိတ်ကိစ္စပါလေသူအာယုံဆင်ញင်တဲ့သုံးဖို့ရှေ့စေ့နောက်ဆက်ပြောင်းလဲပေးတယ်မြင်စကုညင်စိတ်ကပါလေမြင်မြင်သိတဲ့ကိစ္စဆောင်ရွက်တယ်တာမတိဆန်းကိစ္စအာယုံကိုစုံစမ်းလက်ခံတဲ့ကိစ္စဆောင်ရွက်တယ်တဏိရဏကိစ္စအာယုံကိုစုံစမ်းတဲ့ကိစ္စဆောင်ရွက်တယ်ဝုထောအာယုံကိုဟုတ်လားဆုံးဖြတ်တယ်ဆိုတော့ကုသိုလ်ဖြစ်အောင်အကုသိုလ်ဖြစ်အောင်လုပ်ပြီးတဲ့ကိစ္စသူကိစ္စနဲ့သူဆောင်ရွက်နေပါလား ဒီလိုမြင်သွားမယ်နော်ဝိပဿနာဉာဏ်နဲ့မြင်အောင်ရှုနိုင်ရင်ဟုတ်လားအမြဲတမ်းဒီတရားတွေတတ္တရာဒိဋ္ဌိကတတ္တတိလို့ဖြစ်နေတာနော်လုံးကြီးတင်ကိုပိုးနေတာဒီအဲဒီလုံးကြီးတင်ကိုဖြတ်ထားအဲတတ္တရာဒိဋ္ဌိကလို့လို့ပျောက်သွားမှာပေါ့နတ္တတဒီကိုဝိပဿနာဉာဏ်နဲ့မြင်အောင်ရှုနိုင်ရင်တတ္တရာဒိဋ္ဌိပျောက်တယ်လို့မှတ်ထားမယ်နော် နောက်တစ်ခုကအပြာပါဒာနီအပြာပါဒာနီဆိုတာရှေ့စိတ်နောက်စိတ်တို့အကြောင်းကျိုးဆက်ဆက်မဲ့ဖြစ်နေပေမဲ့လို့ရှေ့အကြောင်းစရာနောက်အကျိုးစီဖြစ်ပေါ်ရလုံးလာပြပါတာပြုတ်လုထားတာမရှိဘူးနော်ဒါဘယ်လိုလဲဆိုမှပြောငါအကျိုးတရားနောက်စီဖြစ်ပေါ်လာလှုပ်ပေးတဲ့နေဆိုလုံးလာပြပါတာမရှိဘူးနော်ရှေ့စိတ်ကရှေ့စိတ်ကလည်းငါနောက်ကအကျိုးတရားဖြစ်ပေါ်လာငါလုံးလာ ဖြစ်အောင်လုံလပြုမဲ့ဒီလိုမရှိဘူးနော်ဟောဒါသူ့သဘောဝဒါသူ့ဟာသူ့အလိုလိုဖြစ်နာမယ်နော်ပြေသလဝဇံကသုတ်ကဉ္ဉေဖြစ်ပေါ်လာလုံလပြုပေးတာမရှိဘူးကြောင်းရစိတ်တာမရှိဘူးပြေသလဝဇံချုပ်ပြောက်သွားတဲ့သုတ်ကဉ္ဉေစိတ်ကဖြစ်တယ်သုတ်ကဉ္ဉေစိတ်ချုပ်ပြောက်သွားတဲ့တန်တိရဏစိတ်ကအလိုလိုဖြစ်လာတာနော်အဲ့လိုကိုယ့်ရဲ့သူ့ရဲ့ရှေးစိတ်ကကြောင်းကြပြပါလားမရှိဘဲအလိုလိုဖြစ်နေတဲ့သဘောမျိုးအဲ့ဒါမျိုးနားလည်သွားရင် ဒါအပြာပါဒနီးခေါ်တယ်အပြာပါဒနီးကိုနားလည်သဘောကျသွားရင်ဒီမှာအောက်မှာကြည့်လိုက်အတ္တကောဝိညာဉ်ကောရှိတယ်ဆိုတော့အတ္တထိတ်ချလို့လို့ကြွာချသွားတာဒုတိယကဖန်ဆင်းနေစီမံနေဒီလိုအယူဆတွေလည်းလုံးလုံးပျောက်အဲ့လိုမျိုးမှတ်ထားမယ်နော်နောက်တစ်ခုကတော့ဗာလဲဆိုတော့ခွန်ကြီးတို့အေဝံဓမ္မတာနိကောနော် ရှေ့အကြောင်းစိတ်ချိုရာနောက်အချိုးစိတ်ဖြစ်ခြင်းတော့စိတ်ဓာတ်နေရာမှာနော်စိတ်ဓာတ်နေရာမှာအတိုင်းဖြစ်နေနော်ဘုန်းကြီးတို့ဒီမှာဒီဖြစ်စဉ်တွေကသူ့ရဲ့သဘာဝအတိုင်းဖြစ်နေစိတ်ဓာတ်နေမှာဖြစ်ရုပ်ဖြစ်စဉ်တိုင်းဖြစ်တာဘယ်သူမှစီမဖန်တီးတာတော့အဲ့ဒီသဘာဝဖြစ်စဉ်ကိုညာနဲ့မြင်သွားမယ်ဆိုရင်လည်းအာယုကဒီဒီအကြောင်းကိုလက်မခံတော့ဘောနော်အဂရိယဒေတိကုသိုလ်ဥဒ္ဒေအကျိုးလက်မခံဘူး ဒီအကြောင်းကျိုးလက်မခံတဲ့ဝါဒတွေအလုံးလုံးပျောက်သွားတာနော်ဒါကြောင့်မို့ဘုန်းကြီးတို့တရားတွေနာတဲ့ခါကျတော့တရားတွေအထောက်တဲ့ကပထမတရားနာတဲ့ကဒါတွေသဘောပေါက်နာတော့ဗောနော်အဲ့ရနဲ့တဆင့်တက်ပြီးတော့ဒီဒိဋ္ဌိတွေနဲ့ဆင်သွားအောင်တရားတွေကြိုးစားထုတ်အောင်သဘာဝတွေမြင်မယ်သဘာဝတွေအကြောင်းကျိုးတွေမြင်မယ်အဲ့လောက်ထိကြည်ရတယ်ဗောနော်ပြီးမှဘုန်းကြီးတို့အောက်ကိုဆက်ကြည့်မယ်နော် နန္ဒရာပစ္စည်းနန္ဒရာပစ္စည်းပြီးတော့ကကြအောက်ကသမန္ဒရာပစ္စည်းနော်သမန္ဒရာနဲ့ပတ်သက်ဒီမှာဆန်သမားတွေပြောထားတယ်ဒီဘုန်းကြီးနှမျိုးလုံးပြောတာသမန္ဒရာတန်နာအန္တရာနော်ဒီလိုအလုံးအလုံးကိုတန်ငါအလုံးအလုံးကိုအနန္တရာအကြာမရှိနော်တန်နာအန္တရာအလုံးလုံးကိုအကြာမရှိနော်အဲ့လိုဟိုဘက်ကဒီထဲမှာ နော်အခြားမရှိဘူးအကြားမရှိဘူးတော့ဒီနောက်စိတ်ဖြစ်ပေါ်လာဖို့ဂျာကာလာမှာဘာမှအခြားမရှိဘူးပြောတယ်နော်နောက်စိတ်ဖြစ်လာခြေစပြီးနဲ့ရှေ့စိတ်ရဲ့တတ္တိကိုဟုတ်လားအဓိကအနန္တတတ္တိဆိုရှေ့စိတ်ရဲ့တတ္တိကိုပြောတာဟုတ်လားပိစရဝဇာကသဝိညာဉ်စိတ်ဖြစ်အောင်ဘာမှလုပ်ပြီးသူချုပ်ပြောက်သွားတာဒီပဲနောက်စိတ်ဖြစ်ပေါ်လာဘူးအဲ့တော့ရှေ့စိတ်တည်းရဲ့တတ္တိကို အနန္တရတမန္တရပစ္စယတတ္တိလို့ခေါ်တာနော်အဲ့မှာအနန္တရတတ္တိနဲ့သမန္တရတတ္တိအတူတူပဲဒီဘာဖြစ်လို့ဒီဟာတွေဟောတာလဲဝိနည်းအလိုဆန္ဒတရာဝဲအနတ္တုထဟောတယ်ဆိုဘုန်းကြီးအောက်မှာဘုန်းကြီးတို့မှတ်စုလေးဆက်ပြတာနော်အောက်ကအားလေးကိုလည်းဘုန်းကြီးတို့ဆက်ကြည့်ဒီနှစ်ပစ္စည်းနဲ့ပတ်သက်ပြီးကိုယ်ပြတော့ရှေးရှေးဆရာတော်ကြီးကဘုန်းကြီးတို့ဒီဝိသုဒ္ဓောင်ဆရာတော်ကြီးကဖျားချက်ကိုလေး ပြသပါအောင်နော်ဒီဘက်ကဝီတိဆရာဘက်ကပြလိုက်အဲ့ဒီနန္ဒရပစ္စည်းနဲ့သမန္ဒရပစ္စည်းကဝိသုဒ္ဓောင်ဆရာတော်ဘုရားကြီးကဘုရားရှိခိုးလေးရေးထားအဲ့ဒီဘုရားရှိခိုးလေးကြည်လိုက်ပါနော်။ဝိုင်းမှာကြည်လိုက်။နန္ဒပစ္စည်းကြပါမိတ်တာလေ။နတ်ဆံပျော်ရာပျော်ဆန်နတ်ရွာစัจ जा မင်းဖြာတာကြီးအာသူဟမ်စัจ जा မင်းကြီးနတ်ရွာဆံသွားတော့တာကြီးကိုစัจ जा မင်းရာလူ ပေးတာလို့အဲ့လိုပြောတာဒါပေမဲ့ဒီဒီစัจ जा မင်းယာရုဆိုတော့သူကသူသူ့ရဲ့ဘုံကံအကြောင်းကိုဖြစ်ပေါ်လာ အဖေကတာကိုပေးလို့ရတဲ့အရာတော့မဟုတ်ဘူးစัจ जा နာလိုလိုဆက်ရောက်လာလို့စัจ जा မင်းခေါ်နော်ဖေသေးသွားရင် နောက်ဆက်ကနပုဂ္ဂိုလ်ကလည်းသူကဒီစัจ जा နာမထိုက်တန်ဒီစัจ जा လိုလိုပြောက်သွားတာဒီမှာတော့ဟိုနားတဲ့သဘောပေါက်လွယ်အောင်လို့ပြောရတာ အဲစัจ जा မင်းနတ်ရာဆံသွားတာသူသားကြီးရဲ့နာအတွက်စัจ जा ဖြစ်မင်းဖြစ်ဖို့ခြေစုပ်ပြုတဲ့သဘောမျိုးတင်စားပြောတာပဲနော်အဲ့ဒါအနန္တပစ္စည်းဒီမှာရေးထားပါနော်စัจ जा နာစัจ जा မင်းဟာသူသားကိုသူ့ရဲ့စัจ जा မင်းယာရုပေးတဲ့ဒီနန္ဒပစ္စည်းကိုဥမာပေးတယ်သမဏရာပစ္စည်းဒီမှာကြည့်လိုက်စီစိန်မမဲ့တော်ကြီးထွက်သည့်စကုမင်းပြာတာကြီးအာသူ အချမ်းမနေ ဒါကြတော့သေသွားတာမဟုတ်ဘူးဒီစัจ जा မင်းဟာစီစဉ်ဥစ္စာတွေညီငွေထိနှံစီစဉ်ညီငွေစွန့်ပစ်ပြီးတော်ရသွားပြီးတရားနဲ့နေအဲ့လိုတော့ထွက်သွားတော့ထွက်သွားတဲ့ကရဟိုသားကြီးအနှင်းပြီးတော့ထွက်သွားတော့အဲ့တော့စัจ जा မင်း တော့ထွက်သွားခြင်းဒီသားကြီးယန္နာအတွက်စัจ जा မင်းဖြစ်ဖို့ကျေစုပြုတယ်အကြောင်းအနန္တပစ္စည်းဓမ္မနန္ဒပစ္စည်းကိုယ်ရအောင်ပေါ့နော်ဒီမှာကအနန္တပစ္စည်းကနတ်ရွာဆံပြီးမှသူသား စัจ जा မင်းဒီမှာကြိုက်လို့မဟုတ်ဒီစัจ जा မင်းကဒီနတ်ရွာမဆန်ကိုတောထွက်သွားဒီပစ္စည်းဥစ္စာညီငွေတောထွက်သွားတဲ့ခါမှာသူ့သားကိုစัจ जा ဒီမင်းစီစဉ်ပေးသွားနော်ဒါကတော့ဘုန်းကြီးတို့စာပေကျမ်းကမှပြောသွားဒါမဲ့ဒီမှာဟိုဝိသုဒ္ဓောင်ဆရာတော်ပြရတဲ့သူ့ရဲ့အယူဆလေးဒီမှာတင်ပြတယ်ဤနပစ္စည်းရဥမာကကျမ်းဂန်နဲ့မလားဆရာကြီးတို့ဆောင်ကြသောပုံဒီတဲ့ရင်းပုံဒီလေရှေ့နောက်ပြန်ရင်ဒါရေး ဒါလိုရင်တင့်အထင်တင့်အနီးတဲ့ဒါဝိသုဒ္ဓဆရာတော်များရှင်းရှင်းကဘုန်းကြီးတို့ဒီစာသားလေးတွေကြတော့ဒီလိုနားလည်အောင်သဘောပေါက်အောင်ပေါ့ဗျာအဲ့ဒီလိုဒီဥပမာလေးနဲ့ပြောကြတော့နော်အဲနောက်တစ်ခုကဘာပြောကြင်လဲဆိုနော်အဲတန်ဆိုတော့အဲ့တော့ဒီမှာဘုန်းကြီးရေးထားပါတယ်ဒီဟာလေးကြည့်မယ်နော်သမဏန္တပစ္စည်း နော်ဒီနေ့တမန်နေတန်အနန္တရပေါ့ဒါလွယ်လွယ်ကူပေါ့နတန်ဆိုခုနကနှစ်ပုတ်အနန္တရလည်းထပ်ခွင်နအန္တရာဖြစ်တာပေါ့လေဒါထားပါတော့တန်အနန္တရတန်ဆိုတာကဥပဒရာပုတ်ဘုန်းကြီးတို့ဒီပါဠိစာပေမှာဥပဒရာပုတ်နိဗ္ဗာန်ပုတ်ဒါမျိုးတွေရှိတယ်အဲ့ဒီဥပဒရာပုတ်ဖြစ်နေနောက်ကတွဲတဲ့ပုတ်ကိုကြည့်ပြီးဒီအနန္တပုတ်ကိုကြည့်ပြီးတော့သူကအနတ္တိပဲအမျိုးမျိုးပြန်နိုင်တော့ဒါကြောင့်ခုနက ဆရာတော်ကဆရာကကြပါပြောလဲအကြမကြည့်ဆိုတာမျိုးအဓိပ္ပာယ်ပြန်တယ်နော်ပါဠိစာပေကဒီတန်လို့ရှိဥပဒရာဘုံနိဗ္ဗာန်ဘောတိတိကျကျအဓိပ္ပာယ်တော်တော်ခက်တယ်နော်အဲဒါကြောင့်ဒီမှာတော့ဘယ်လိုပြန်လဲတန်ကောင်းသည်တန်ကောင်းစွာကျေစုပြုသည်ဒီလိုထက်ရာအဓိပ္ပာယ်ဆရာများအဓိပ္ပာယ်ပြန်တော့ဗောနော်အဲ စัจ जा မင်းတောထွက်သည်ဟုဆိုသည်ဖြင့်အာကေစัจ जा မင်းမသိစေမင်းနဲ့တာကြီးရနာကိုစัจ जा မင်းဖြစ်လာရတဲ့တန်ဟိုကောင်းစွာကျေးဇူးပြုတဲ့အတိပ္ပယ်ယူပြီးတော့နန္ဒသမန္တရာထူချောင်းမှာပေးကြတယ်ဒါပြောပြောတော့ဗောနော်အဲတော့ဒီမှာပြောစရာရှိတာကဒီပစ္စည်းတွေပြောလာတဲ့ကရုပ်ရဖြစ်ပြမှုနာရဖြစ်ပြမှုပေါ့နော်အဲဒါလေးနားနဲ့နားလည်ထား နန္ဒပစ္စည်းအကြမရှိဂျေစုပြုတယ်ဆိုတစ်ဆက်တည်းဟုတ်လားဂျေစုပြုတယ်ဒီလိုမျိုးမျိုးပြန်နော်အမှန်တော့အနန္တပစ္စည်းကမရှိတဲ့အနေနဲ့ဂျေစုပြုတာပေါ့အကြမရှိဘူးလားနန္တရားလိုမျိုးဥပတိဖြစ်နေခိုင်းမှာခြံတဲ့နန္တရားဖြစ်လို့မျိုးခုနဝီထီလေးကြည့်နော်ဝီထီလေးနဲ့ရှင်းကြည့်မယ်နော်အဲရပြီဒီဝီထီလေးကြည့်လိုက်နော်နန္ဒပစ္စည်းရဲ့သဘောက သူကပါလေဘယ်စိတ်မယ်ဆိုရင်ဥပတိပဲနော်နော်ဥပတိပဲဘယ်နံတရားမဆိုပါလေသူ့ရဲ့ဥပတိပင် ဖြစ်နေတဲ့ခိုက်တမှာဒီတိတဝဥပတိပင်ဖြစ်နေဘုံကစလင်တာမဖြစ်သေးဘူးတိတဝဥပတိပင် ဖြစ်ပြီးချုပ်ပြောက်သွားမှနန္ဒီဘုံကဆလနာပေါ်လာအဲ့ဒါအနန္တတတ္တိသမဏတတ္တိလို့ခေါ်တာ နော်ဒီနေရာမှာယုတ်တရားနဲ့မတူတာကယုတ်သဘောတရားကဟုတ်လားယုတ်သဘောတရားကယုတ်သဘောတရားဆိုတာကိုကဥပတိပြဖြစ်နေကတခြားယုတ်တရားတွေလည်းဖြစ်နိုင် နော်ယုတ်တစ်ခုဖြစ်နေကတခြားယုတ်တရားတွေဖြစ်နိုင်သေးတယ်နော်ကာမဇာယုတ်ဥဒဇာအာရဇာယုတ်၄ပါးလို့ပေါ့ကာမဇာယုတ်ဖြစ်နေတဲ့အခါမှာစေဇာယုတ်ဘုန်းကြီးတို့ခုနပရိသန္တိဝိထီလေးကြည့်မယ်ပရိသန္တိဝိထီလေးနော်ပရိသန္တိဝိထီလေးမှာဟော ဟုတ်ပြီနိဒာနေဝိထီလေးကြည်လိုက်မယ်ဟောပေါ်ရောက်တာခုနတော့စာနာလေးမှတွေ့လိုက်ဟောဒီမှာဒီဒီပဋိသန္ဓေဝိထီပေါ့ဒီပဋိသန္ဓေစိတ်ဖြစ်ပြီးဆိုဥပါတိပဲနော်ဒီပဋိသန္ဓေစိတ်ရဥပခိုက်တာမှာကာမဇာယုတ်ဖြစ်တယ်နော်အဲ့ဒီထီကြတော့ဥဒဇာယုတ်နေဖြစ်လာအဲ့တော့ကာမဇာယုတ်ကလည်းဖြစ်နေတယ်ထီကြတော့ဥဇာယုတ်ကလည်းဖြစ်လာအဲ့တော့သူကယုတ်ကသူ ကမ္မဇယုံမပြတ်သေးဘူးဗျာရှိနေသေးတယ်အဲ့ဒါကိုပြောခြင်းထီရောက်တဲ့ခါကျတော့ဥဒ္ဒဇယုံဖြစ်လာကမ္မဇယုံလည်းဖြစ်တယ်ဥဒ္ဒဇယုံဖြစ်တယ်နောက်ဒီယုတ်တွေကမပြီးသေးဘူးဒီဘဝင်တိအောင်ဆက်ပါလာဟုတ်လားသူကဒီလိုစိတ်တွေလိုပြတ်သွားရင်ဒီခန္ဓာကြီးကကြီးထွားလာကြအကြောင်းရှိနော်ဟောဆက်ပြရုပ်တွေပြည့်ဖြက်လက်ပြက်လက်ပြက်လက်ပြက်လက်နဲ့ဒီဟာပြဆက်ဖြက်နော်ကြီးထွားဟောဒီဒီဘဝင်ဗရမဝင်ရဥပခိုက်တာမှာစိတ်ဒဇယုတ်တွေပြန် ဒီမှာကျကမ္မဇယုတ်လည်းပါတယ်ဥဒိဇယုတ်လည်းပါတယ်စိတ်ဇယုတ်လည်းပါတယ်ဟောနောက်ပိုင်းမှာကျမိရဲ့စားစရာကိုယ်အမေကနေစားတော့လိုက်တော့စားစာနဲ့ချိတ်စားအာရယုတ်တွေရောပါတယ်သူကဒီယုတ်ချုပ်ပြီးမှဒီယုတ် ဖြစ်ရမယ်အဲ့ဒီလိုမဟုတ်ဘူးဗျာသူကအဲ့လိုပြောဖြတ်တယ်နော်ကမ္မဇယုတ်ဖြစ်နေတဲ့ခိုက်တမှာဥဇယုတ်လည်းဖြစ်မယ်စေဇယုတ်လည်းဖြစ်မယ်အာဇယုတ်နန္တရားကအဲ့ဒီလိုမဟုတ်ဘူးဒီစိတ်လေးတစ်ခုဖြစ်နေဉာဏ်စိတ်ကဖြစ်ကုန်မဖြစ်ဘူး အဲ့လိုကွာခြားချက်ရှိတာဟမ်အဲနန္တရားအဲ့နောက်တော့ကနန္တရားဖြစ်ဖို့ဆိုရှေ့ရှေ့ကနန္တရားချုပ်ပြီးမှနောက်တယောက်ကဖြတ်လာနော်အဲ့တော့ပြောချင်တာရုပ်ရဲ့ဖြစ်ပုံကိုဖြစ်ပုံကရှုပ်ထွေးတယ်နော်ရုပ်တရားရဲ့ဟိုရှုပ်ရုပ်ထွေးတဲ့နေရာဖယ်နေဆိုတိတ်ပြီးမပြတ်သားဘူးပေါ့ဒီမှာကြည့်လိုက်ဒီမှာပရိသန္ဓိစေယဥပခိုက်တာမှာကာမဇာယုတ်ဖြစ်တယ်ထီမှာ ကံစားရုပ်တွေမကဥစားရုပ်ပါဖြစ်လာဒါတွေကနေဘယ်ဒီအောင်ပါဒီဘဝင်ဘဝင်ကြတော့စေတစာဘဝင်ရဲ့ပထမဘဝင်ရဲ့ဥပခိုက်တာမှာစေတစာရုပ်တွေပြအဲ့မှာကံစားရုပ်လည်းပြပြစေစာရုပ်လည်းပြဥစားရုပ်လည်းအဲ့လိုမျိုးတွေပေါ့ဗျာသူကပြတ်မသွားဘူးနော်အဲစေတစာရုပ်ဖြစ်နေဥစားရုပ်လည်းဖြစ်နေတယ်ကံစားရုပ်ဖြစ်နေကံစေတစာရုပ်ဥစားရုပ်နောက်ပိုင်းမိခင်ရဲ့အာအာရတွေရလာမြင်အာဖြစ်နေတယ်နော်ရုပ်တရားတွေ ဟိုနေရာဖယ်တော့ဖယ်ပေးတာရှုပ်ထွေးနေတယ်ဖြစ်တဲ့ယောဂဖြစ်ပြက်တဲ့ယောဂပြက်ဒါမျိုးပေါ့အသစ်ဖြစ်တဲ့ယောဂဖြစ်ဒါမျိုးမရှင်းလာဘူးပေါ့ဗျာနော်နန္တရားじゃအဲ့လိုမဟုတ်ဘူးနော်သူကနန္တရားじゃရှင်းရှင်းလင်းလင်းနေရာဖယ်ပေးတယ်ရှင်းနန္တရားပြက်သွားပြီးဆိုမှနောက်နန္တရားတခုကရောက်လာတိတဝင်ဥပတိပင်ချုပ်ပြတ်သွားပြီဆိုတော့နောက်ကဘုံကဆလနာတာအဲ့ဒီလိုပြသူကနတ္ထိပစ္စည်းဆိုပို့ရှင်းစေနတ္ထိ ရှေးရှေးရဒီတဝန်မရှိတော့တဲ့ခါမှာဟောဘုံကဆလနာပြတ်တာနတ်ထီပဲနော်နတ်ထီဆိုမရှိဘူးမရှိမှကျေစုပြုနော်အတိတဝင်မရှိတဲ့ခါမှာဘုံကဆလနာဖြစ်ပေါ်ကျေစုပြုဒါပဲနတ်ထီပစ္စည်းနော်အဲတော့အနန္တရနေရာဖယ်ပေးပုံကဘာမှမကြံမဲ့လုံးလုံးရှင်းရှင်းလင်းလင်းပျောက်သွားတယ်ဆိုတော့နော်ရှင်းရှင်းလင်းလင်းနေရာဖယ်ပေးတဲ့သဘောမျိုးပဲနော်အဲ့လိုမျိုးမှတ်တာ ဒါကြောင့်ယုံတရားကြရှုပ်ရှုပ်တွေးတွေနေရာဖယ်ပေးတယ်။နာတရားကြရှင်းရှင်းလင်းလင်းနေရာဖယ်ပေးတယ်။ဒါမျိုးပြောမယ်နော်။နောက်ဒီမှာစဉ်းစားစရာတစ်ချက်ကယုံတရားကဥပတိပင်နဲ့ဖြစ်ပြီးမှပြတ်ပေးတာပါပဲ။ဒါပေမဲ့လို့ယုံတရားကအတုံးလိုက်ခဲလိုက်အထဲတန်တရားတွေအထဲတဏ္ဍတရားတွေရှိနေတယ်နော်။မှာတော်တွေတောင်တွေတိုက်တွေဒါတဏ္ဍတရားတွေရှိတယ်။မြင်လို့ရတယ်၊ကင်တွယ်လို့ရတယ် ရုပ်ရဖြစ်ပျက်ဆိုပေမဲ့ပရိစေတရုပ်ဆိုတဲ့အာကာတတကရှိတယ်ဘလောက်ခိုင်မာတဲ့ဘလောက်မာတဲ့ကြောက်ဖြစ်ပဲစေအဲ့ဒီဂျာမအာကာတတဆိုရှိတယ်နော်ယုတ်တရားများကျေစုပြုသလို အကြာမှာရှိပြီးတဏ္ဍမှာအကြာရှိပြီးတဏ္ဍရှိပြီးကျေစုပြုသလားဆိုပြဿနာနန္တရားတွေမှာဝင်လာမှာဆိုရင်ယုတ်တရားတွေမှာအာကာတတရှိပြီးကျေစုပြုသလို နန္တရားတွေမှာလည်းဒီစိတ်နဲ့တစ်ခုနဲ့တစ်ခုကြားမှာဒီလိုအာဂတတ္တဆိုတဲ့နန္တရားရှိသလားဒီပြဿနာဝင်လာအဲ့ဒီပြဿနာဝင်လာမှဆိုတဲ့အတွက်ဘုန်းကြီးတို့ဘုရားကသမဏန္တပစ္စည်းကိုထပ်ပြီးဟောတယ်ဒီလိုယူဆတယ်ပေါ့တန်ကောင်းစွာနန္တရနေရာဖယ်ပေးခြင်းကောင်းစွာရှင်းရှင်းလင်းလင်းဖယ်ပေးခြင်းနော်နန္တရားမြယုတ်တရားလို့ရှုပ်ရှုပ်ဖြူဖြူနေရာဖယ်ပေးတာမဟုတ်ဘူးနော်ဒီမှာကြည့်လိုက်တစ်ခုချုပ်ပြောက်ပြီးတော့မှတစ်ခုဖြစ်ပေါ်လာ ပြီးတော့ရုပ်တရားတွေကြတော့ဘုန်းကြီးတို့ဆဲတွေကပြတ်သွားနောက်တာဆဲအစ်စ်တွေရှိနေဒီခဏကြီးကမြင်းနေတာတွေ့နေတာကိုင်းတို့ထိလို့ရနံတရားတွေကပြတ်သွားပြီအဲ့ဒါရှာလို့မရကိုင်းတွယ်လို့မရနော်အကြဆိုနံတရားတွေမှာအဂတတဟောတော့ဘိစေတာအကြလည်းမရှိဘူးအဆိုင်ခဲလည်းမရှိဘူးတဏ္ဏတရားလည်းမရှိဘူးဒါကြောင့်နံတရားရဲ့ဖြစ်စဉ်ကမြင်လို့မရကိုင်းတွယ်လို့မရဘူးသဘောတရားတွေကတစ်ခုစီတစ်ခုပြတ်နေတယ်ဒီလိုမှတ်ထားဖို့အဲ့တော့ အနန္တပစ္စည်းကြည့်လိုက်စိတ်စေတဲ့နံတရားတွေကြည့်ပဲပစ္စုပန်မှာလည်းဒါပဲပစ္စည်းမှာလည်းဒါပဲသမဏေရမှာလည်းဒါပဲနော်အဲ့လိုမျိုးမှတ်ထားပြီးတော့ဒီမှာအဲကြောင့်မို့အနန္တပစ္စည်းကခုနပြောပါတယ်စัจ जा မြင့်နတ်ရွာဆန်သွားတဲ့ကသူ့ရဲ့တာကြီးတွေနေရာဖယ်ပေးတာနဲ့တူတယ်သမဏေရပစ္စည်းကြပါလေစัจ जा မြင့်ကတောထွက်သွားတဲ့ကမှသူ့သားကြီးကိုနေရာဖယ်ပေးတာနဲ့တူတယ်ဒါမျိုးရှေးဆရာတော်များက ဥပမာကွဲအောင်နော်ကွဲသွားမှသူကလည်းမှတ်မိတာဟုတ်ဘူးလို့ကြမှာဥပမာတူးနေမှတ်မိဖို့ခက်တယ်ကွဲတဲ့ဥပမာလေးလောက်ပြောချတော့ဒီတရားတွေပါပြီးလို့ဟုတ်လားထပ်တာဟောလဲဆိုရင်တော့စာပေကျမ်းကများအကြောင်းပြတော့ဝိနည်းဆရာတရားဟုတ်လားထပ်တာဟောရတယ်အနန္တပစ္စည်းနဲ့သမန္တပစ္စည်းဟောပုံကတူးနေတူးနေတော့ဘယ်လိုအကြောင်းမို့ပဲဟောလဲအဲ့တော့ဝိနည်းဆရာတရားဒီစကလုံးလေးစဉ်းစားမှု ဝိနည်းဆိုတာကျွတ်ထိုက်တဲ့တတ္တဝါအစ္ဆာတရားဆိုအလိုဆန္ဒကျွတ်ထိုက်တဲ့တတ္တဝါရဲ့အလိုဆန္ဒဆိုတော့ဝိနည်းလို့ခေါ်နော်နတ်မြမာတွေထဲမှာဘုန်းကြီးတို့ဒီမိဓမာတရားတွေဟောတာနတ်မြမာနတ်ပြည်မှာသွားဟောတာဟုတ်အဲဒီမှာနတ်ပြည်ပြမာတွေဆက်ကြောလာတိုက်တသောမှာရှိတဲ့နတ်ပြမှာဘုရားရဲ့မေတော်ဖြစ်ခဲ့ဘူးတဲ့တန်ဓုတိတာအနတ္တမှုပြုတဲ့ နတ်မြမာတွေတရားဟောတာဟုတ်ဒီတော့နတ်မြမာတွေမှာတချို့ကအနန္တပစ္စည်းနတ်ပစ္စည်းကိုဒီလိုဟောလိုက်တဲ့အခါကျတော့အသိဉာဏ်နဲ့ပွင့်သွားမဉာဏ်ပုံဉာဏ်ရတာရှိအဲ့လိုမရတဲ့ပုဂ္ဂိုလ်အဲ့လိုနားမလည်တဲ့ပုဂ္ဂိုလ်များဘုရားကဘာဟောလဲတမနရပစ္စည်းနတ်ပစ္စည်းရောအဲ့လိုထဟောအဲ့လိုထဟောလိုက်တဲ့အခါကျတော့တောင်းနာတဲ့သဘောပေါက်ပြီးတရားရသွားတာပေါ့နော်အဲ့တော့ဒီ နန္ဒပစ္စည်းတော့တမန္တရာပစ္စည်းနားလည်ဖို့ဆိုရင်နော်ပဲစိဖြစ်ပဲစိဖြစ်တယ်ဆိုတော့စိတ်တနေရာမှာဖြစ်စင်နေဘူးဒါတွေကိုဟုတ်လားနားလည်အောင်လုပ်ထားမှတ်ထားနော်ဒါလေးလေးလာထားမှနန္ဒပစ္စည်းတော့တမန္တရာပစ္စည်းတော့နားလည်နိုင်ပါတယ်နော်ဒီစိတ်ဖြစ်စဉ်ပုံတွေအကုန်အစင်သိဖို့ဆိုတာတော့ဖရာပဲနားလည်နိုင်မယ်နော်ဒါကြောင့်ဘုန်းကြီးတို့နည်းနည်းလေးအမြည်နေနဲ့မနေ့တုန်းကဝီရိဖြစ်စဉ်လေးတွေချပြအများကြီးပဲ ဘယ်ရမစို့ဒီပစ္စည်းတွေဘလောက်ပဲခေါ်ဝဒီထဲမှာပါဝင်သွားတယ်နော်နေတော့ကျယ်ဝန်းနဲ့နေလာတဲ့အနန္တပစ္စည်းနဲ့ဟောတဲ့အခါမှာအနန္တပစ္စည်းကိုဘုရားဟောတဲ့အခါမှာဒီဟောရတာပေါ်မှာသိနားမလဲတဲ့ပုံကောင်များအတွက်ဘုရားကဒါကိုပဲတမန္တရာဆိုပြီးတမန္တရာဆိုထပ်ဆင်ပြီးဟောပါတယ်နော်ကျယ်ဝန်းနဲ့နေလာအနန္တပစ္စည်းခေါ်လိုက်တယ်ဟောတဲ့က ဒါကိုတချို့ပုဂ္ဂိုလ်ကြတော့နားလေသဘောပေါက်ပြီးတော့ပညာပညာတချို့ကနားမလဲနားမလဲတဲ့ဒီဟောတာပေါ်မှာနားမလဲတဲ့ပုဂ္ဂိုလ်များတော့ဘာကောသမန္တရာပြည့်စုံထပ်ပြီးခေါ်ရပါနော်ဘုန်းကြီးတို့ဒီအောက်ပြီးဒီမှာခုနှစ်ကြမှာမာရိကာတို့ဒီမှာပါတယ်ဒီအဲ့ဒီလိုဟောတာချင်းဟုတ်လားကိုယ်လို ထပ်ပြီးဟောတဲ့တိတ်တွေဒုတ်တွေရှိတယ်နော်ပြီးဒီမှာမာရိလိုထပ်ဟောတဲ့နေရာမျိုးကို ုန်းကြီးတို့အကြောင်းပြချက်ကဝိနည်းစာတရားတို့ဒီလိုဟောတယ်ဆိုတာမျိုးပြောတယ်။ဘုန်းကြီးတို့လောကအနေနဲ့ပြောရင်ဒီပုဂ္ဂိုလ်တရုပ်လို့ပြောမှနာမည်တရုပ်လို့ပဲပြောရတော့ဘုန်းကြီးက online ကနေနောက်ဆုံးပတ်မှာထိုင်ဝမ်တရုပ်သူတို့ကြတရုပ်စကားပြန်နဲ့ပြောမှနားလည်တာဟုတ်နော်အင်္ဂလိပ်လိုပြောတဲ့ပုဂ္ဂိုလ်ကအင်္ဂလိပ်လိုနားလည်အောင်အင်္ဂလိပ်လိုဟောအဲ့ဒီလိုပါပဲအတိပ္ပယ်ကတော့အတူတူပါပဲခုနန္ဒရာပစ္စည်းတမန်တော်ပြအတိပ္ပယ်အတူတူပဲ စကလုံးပဲကွဲသွားတာအဲတော့အနန္တရပစ္စည်းအနန္တရပစ္စယောလို့ဒီလိုဟောလိုက်လို့နားလည်တဲ့ပုဂ္ဂိုလ်ဒီလိုဟောလိုက်လို့ကြွတောင်းဝင်မဲ့ပုဂ္ဂိုလ်ကြတော့အနန္တရပစ္စယောပစ္စည်းနာပစ္စယောသူကနားလည်သဘောပေါက်မဲ့ညာပေါ်ညာညာဟောဒီလိုနားလည်သဘောမပေါက်ဒီလိုဟောလို့ကြွတောင်းဝင်သေးတဲ့ပုဂ္ဂိုလ်ကြသမန္တရာပစ္စည်းကိုဟောရတာပေါ့ဗျာသမန္တရာပစ္စည်းနာပစ္စယောဒီလိုဟောလိုက်တော့သူကသဘောပေါက်ပြီးကြွတောင်းဝင်သွားတယ်။ဒါသမန္တရာပစ္စည်းလေး ဖြစ်ပုံပါဠိချုပ်ပုံနည်းပုံနော်အနန္တပစ္စည်းဒါတော့နှွေးတဲ့သဘောမျိုးပြန်ပြောတာပါမယ်နော်ဝိတိဇာလေးပြပါပရမပြေစရာဒါတော့ဝိတိပြေစရာဝိတိပြီးတော့ကြရင်လည်းပြီးတော့ဝိတိတစ်ခုတော့အဲ့ရလေးနဲ့ဟုတ်ပြေစရာဝိတိနော်ဒီဝိတိလေးကြည့်မယ်နော်ဝိတိလေးမှာပြီးပြီးတော့ပရမဆုံးဘုရားကနေနော် ဒီဒီသုံးမျိုးပေါ့နော်ဟိုသကုရတော်ကုတ္တဟိုဝိထိဇာလေးပြတယ်ပေါ့ကောင်းနော်သကုရသကုရတော်ကုဏခုနကသကုရတော်ဝိထိသောတာတော်ဝိထိနော်အဲဒီဝိထိဇာလေးတခုရှိဘုန်းကြီးတို့အာရမဏပစ္စည်းလုံးကလည်းမသိပါဘူးဟောပါတန်ခဲ့ပြီတဲ့အဲဒီဝိထိဇာလေးကြောက်ပြီ အဲ့တော့ဘုရားကဒါလေးကြည့်တာပေါ့နော်ဒီတစ်ခုလောက်တော့ရအောင်ကြတ်တာပေါ့နော်ဒီဒီတော်ဘုံငါစေလနာပုဂ္ဂိုလ်ပိစရာပိစရာဝေစာသကုညံတမ္ပတေယတန်ယောဟောတော်ဇောခုနေတရားယုံနှစ်ချိန်ဘဝင်တာအဲသကုရာရသကုညင်တွေမှာသောတာဝိညာဉ်ခန္ဓာဝိညာဉ်စေမောကာယဒီသုံးမျိုးကို ကြည့်ပြီးတော့ဘုရားကနော်လားစဟောခဲ့တာဟုတ်ပြနော်ဒီသုံးမျိုးကြည့်ပြီးတော့သကု ဝိညာဉ်စိတ်နဲ့တာမတိဆိုင်ကြည့်ပြီးသောကုညာနာဓာတုတန်တံမြုပ်တကသာဓမ္မနောက်တာမတိဆိုင်ကြည့်ပြီးတာမတိဆိုင်ဆိုတာမနောတသောကုဝိညာဉ်တို့ရသောကုညာတမနောဓာတုယတန်တံမြုပ်တကနေသာဓမ္မနံဒါတာမတိဆိုင်ကြည့်ဟောတာတမနန္ဒပစ္စေနပစ္စယောတမတိဆိုင်နဲ့တန်တိရဏဒါကြီးဒီစိတ်ချုပ်ပြောက်တာဒါဖြစ်တာတမတိဆိုင်ဆိုတာကခုနကမနောတ္တ မနောဓာတုတန်တံမြုတ်တကသာဓမ္မတန်တိရဏကြည်ပြီးမနောဝိညာဏဓာတုယတန်တံမြုတ်တကနိသဓမ္မနံသမနရပစ္စိနာပစ္စယောစကုရာရဝီထိအတွက်နှစ်ခုနော်ဟောသွားတယ်အစကုရာရဝီထိအတွက်ပြီးရော နောက်သောတာရဝီထိဒါပဲဒီနှစ်ခုဒီသုံးခုလေးကိုခြုံခြုံပြီးဟောသွားမှာဒါဒီသောတာရဝီထိကြည့်ပြီးတော့သောတာဝိညာဉ်တွေးသောတာဝိညာဉ်စိတ်ဒါကြည့်ပြီး သောတာဝိညာဏဓာတုတံသံယုတ်တကာသဓမ္မသူ့နောက်ကတံပိဆိုင်ဖြစ်တယ်တံပိဆိုင်ဆိုမနောတနောဓာတုတံသံယုတ်တကာနိစ္စဓမ္မနံသမနန္ဒပစ္စေနပစ္စယောနော်တံပိဆိုင်ပြီးတော့တန်နေတဲ့နာဒါလေးဟုတ်မယ်တံပိဆိုင်ကမနောတတန်နေတဲ့နာမနောဝိညာဏဓာဒီလိုလေးသိထားလိုက်တံပိဆိုင်ကိုကြည့်ပြီးတော့မနောဓာတုတံသံယုတ်တကာသဓမ္မ တာဏိရဏလေးကြည့်ပြီနောဝိညာဏဓာတုယတံသမေတကနိယဓမ္မနံဓမ္မနရပစ္စေနပစ္စယောနှစ်ခုနှစ်ခုစီဟောတာပဲနော်ဟောလားသကုရတော်ဝိတိအတွက်နှစ်ခုသောတာတော်ဝိတိအတွက်နှစ်ခုနော်အဲ့လိုသွားနေအဲခန္ဓာတော်ဝိတိသွားလိုက်ကြအောင်ဒါလေးကပိုမြင့်လွယ်တယ်နောက်နောက်ဆုံးခုနှစ်မျိုးကနည်းနည်းခက်လွယ်အဲ့ဒါအဓိကထားပြောချင်နော်ခန္ဓာတော်ကြည်လိုက်ခန္ဓာတော်ဒါခန္ဓာတော်ဒါဓာတ်နေတဲ့ကြာခန္ဓာ ဝိညာဏဓာတ်နော်တမ္ပရိဆိုင်ကမနောတာအဲ့ဒါဂါနာဝိညာဉ်စိတ်လေးကြည့်ပြီးဂါနာဝိညာဏဓာတုတန်တမြုပ်တကာသဓမ္မဒါအကြောင်းမနောဓာတမ္ပရိဆိုင်တွေးကိုကြည့်ပြီးတော့မနောဓာဒုယတန်တမြုပ်တကာနိစ္စဓမ္မနံဟုတ်လားကောင်းစွာကြားမရှိရမင်းယေရှုပြုတဲ့သမဏန္တပစ္စေနပစ္စယောဒီတမ္ပရိဆိုင်နဲ့တန်နေတယ်နော်ဟုတ်လားတမ္ပရိဆိုင်ကိုကြည့်ပြီးဘုရားပါဟောတယ်တမ္ပရိဆိုင်ဆိုမနောဓာတ် မနောဓာတုတံသံမြတကဇဓမ္မတန်ဒီရဏဆိုမနောဝိညာဏတံမနောဝိညာဏဓာတုယာတံသံမြတကနိစ္စဓမ္မနံသမနန္ဒပစ္စေနပစ္စယောဂာဏဓာရဝိတိအတွက်နှစ်ချက်ဟောတယ်နော်နှစ်ချက်နှစ်ချက်စီဟောသွားဒါလေးသုံးခုပဲအသေးမှတ်တာဇိဝဓာရဝိတိသွားမယ်ဇိဝဓာရဝိတိဇိဝဝိညာဉ်တွေးပြီးတော့တမ္ပတိဇာတာဏိတာဒီသုံးချက်ကြည့်မယ် ဇေဝဝิญဉ်တွေကိုဇေဝဝิญဏတာတမ္ပတိဆိုင်တွေကိုမနောဓာတ်ဒီလိုမှတ်မယ်။အဲတော့ဇေဝဝิญဉ်တွေလေးကြည့်ပြီးတော့ဇေဝဝิญဏတာတုတန်တံပြေတကာသဓမ္မတမ္ပတိဆိုင်တွေကိုကြည့်ပြီးမနောဓာတုယတန်တံပြေတကာနိသဓမ္မနံတမနရပိစိဏပိစယောဓာတ်ခွဲပုံတော့တတိထားပေါ့နော်။ဒါရရတော့သူ့အမိတိုင်းပဲ။ဒီတမ္ပတိဆိုင်ဆိုမနောဓာတ်တန်တိရဏဆိုမနောဝิญဏတာဒါဒီလိုအသေးမှတ်လိုက် အဲတော့တံပတိဆိုင်တဲ့တန်တေတနာကိုဘယ်လိုဟောလဲဘုရားကမနောဓာတုတံသံမြုတကသဓမ္မနောက်ကတန်တိရတောမနောဉာဏဓာတုယတံသံမြုတကနိယဓမ္မနသမနနာပစ္စေနာပစ္စယောဇင်ဝါဒေါရဝိတိအတွက်ပြီးရောကာယဒေါရဝိတိအတွက်ကြည်လာအောင်ကာယဝိညာဉ်တွေတံပတိဆိုင်တန်တိရနာကာယဝိညာဉ်တွေကာယဝိညာဏဓာတံပတိဆိုင်တွေတံမနောဓာတန်တိရသုံးကမနောဉာဏဓာဒါလေးကြည့်ပြီးတော့ ကာယဝိညာဏဓာတုတံသမိရကဇဓမ္မဒီတံပိဆိုင်နေကြည့်မနောဓာတုယတံသမိရကနိစ္စဓမ္မနံသမန္နာပစ္စည်းနာပစ္စယောဟောဒီတံပိဆိုင်နဲ့တာရိနာတံပိဆိုင်ဆိုခုနပြောခဲ့ပြီမနောဓာမနောဓာတုတံသမိရကဇဓမ္မနောက်တန်ဒီနာလေးကြည့်မနောဝိညာဏဓာတုယတံသမိရကနိစ္စဓမ္မနံသမန္နာပစ္စည်းနာပစ္စယောဒါလွယ်ဒီ၃ချက်လေးနော် အဲလွယ်လွယ်ကူမှတ်မိလို့လွယ်တယ်ဒီလိုမှတ်အဓိကနောက်ကခုနှစ်ချက်နော်ဘယ်ဝီထိတွေလာလာပြစ္ဆရဝီထိဆိုရင်တော့ဒီဒီခုနှစ်ချက်နဲ့ဉာဏ်မနောရဝီထိတွေပါတယ်ကြတော့နောက်ကဒီခုနှစ်ချက်ထဲပါဝင်သွားတယ်ဘာဝီထိခြားကြဒီခုနှစ်ချက်ထဲပြေးမလို့ဘူးဒီလိုမှတ်ထားမယ်နော်ပြစ္ဆရဝီထိနဲ့ပတ်သက်ပြီးတော့လာရင်တော့ဟလာဒီ16ချက်ပေါ့ဘောက10ချက်ဒါ10ချက် သကုဝိညာဉ်တွေ့တဲ့နှစ်ချက်သောတာဝိညာဉ်တွေ့တဲ့နှစ်ချက်ကာနာဝိညာဉ်တွေ့တဲ့နှစ်ချက်ဇေဝဝိညာဉ်တွေ့တဲ့ကောင်းရတာ7ချက်အဲ့ဒါ7ချက်ပြီးသွားပြီအခုကဘာပဲပြီးသေးလဲဒီဒီဒီ3ခုပဲပြီးသေးတယ်ပိဿဝိညာဉ်ပေါ့ဒီ3သကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်ဇေဝဝိညာဉ်ဒါပြီးသွားတာမဏိဆိုင်တွေ့တာဒီ3ခုပဲပြီးသွားဉာဏတွေဟောခြေစုပြုဖို့ဉာဏဉာဏတွေအတွက်ဘုရားကဟောက9ချက်နဲ့ဟောသွားအဲကြည့် ပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနာပြီးတော့ကုသလာနာတမနနာပစ္စည်းအဲ့ဒါပါလေဒီဟုတ်သောဟုတ်သောနဲ့ဇောသွားတဲ့အခိုက်အတန့်ကိုပြောနေနော်ဒါကြောင့်ကုဏဝတီဇာဘောဇာလေးကြည့်လိုက်ကုသအကုသဒီဘုန်းကြီးတို့အဲ့ဒီဝီထီကြတော့ဒီပင်စရဝီထီပေါ့နော်ဝီထီနှစ်ခုလုံးခြုံကြမယ်နော်ဒါမှဒီပစ္စဝဉ္ဇဉ်ဒါပြီးသွားခုနကဒီပစ္စဝဉ္ဇဉ်ဒီဟာဒါလေးတွေပြီးသွားဒါကိုစိတ်ထဲမှာအာရုံ ဟေကိုထောက်ကြည့်အဲ့တော့ဒီခုနှစ်ချက်ကြတော့ဘုန်းကြီးတို့ကပါသိရမယ်ဒီဝိတိဖြစ်စဉ်เนี่ยအာဒီစိတ်ကကုသိုလ်လားဝိပက်လားကရိယာလားဒါကိုသိရမယ်ကုသိုလ်လားအကုသိုလ်လားဒါသိရမယ်နော်အဲ့လိုသိဖို့ဆိုတော့ဒီဟုတ်ထောမှာဒါဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တရားရှုနေတဲ့ပုဂ္ဂိုလ်ကြပြောရလွယ်သွားမယ်ကို့မှာတတိနဲ့ညာနဲ့ကတ်နေရင်ဒါကဆင်ញံနှလုံးသွင်းတာယောနိတော်မနတိကာရရှိတယ်လို့ခေါ်တယ် ကိုယ်မှာယောနိတော်မနတိကာရရှိနေမကောင်းတဲ့အာယုံကြုံယုံကောင်းတဲ့အာယုံဖြုံကြုံနောက်ကကုသိုလ်ဇောပဲဖြစ်ပါတယ်နော်အဲ့တော့ကုသိုလ်ဇောတွေဖြစ်ပြီးဆိုဇောခုနှစ်ကြိမ်တော့ကုသိုလ်ဇောတွေချက်ဖြစ်တာပဲနော်အဲ့ဒါကိုရည်ရွယ်ဘုရားကပုရိမာပုရိမာ ကုသလာဓမ္မဒါပထမဇောနော်ဇောခုနှစ်ကြိမ်ဒီမှာကြည့်လိုက်ပထမဇောနော်ပုရိမာပုရိမာကုသလာဓမ္မဒါပထမဇော ပစ္စည်းမာနပစ္စည်းမာနကုသလာနာဓမ္မနာဒါဒုတိယဆုံးဟောတာတခုပြီးတခုတခုတခုချုပ်လောက်ပြမယ်ပစ္စည်းမာပစ္စည်းကုသလာဓမ္မနာတမနာရာပစ္စည်းနာပစ္စည်းရောဒီဟာဇောကုဏ္ဏချက်လုံးဆိုင်တယ်နော်ဒုတိယဇောနဲ့တတိယဇောဆိုရင်ဟုတ်လားဒုတိယဇောတော့ပုရိယကျတော့သူကဒုတိယဇောအကြောင်းတရားတတိယဇောအကျိုးတရားပုရိမာပုရိမာ ကုသလာဓမ္မပစ္စည်းမာပစ္စည်းမာကုသလာနာဓမ္မနာတမနာရာပစ္စည်းနာပစ္စည်းရောအကြောင်းအကျိုးပေါ့ နော်တတိယဇောနဲ့သုဒ္ဓဇောတတိယဇောကအကြောင်းဖြစ်မယ်သုဒ္ဓဇောကအကျော်ဖြစ်မယ်အမျိုးအကြောင်းကျိုးပေါ့နော်ဒါတွေကအကြောင်းကျိုးဖြစ်နေပါလားဒါကိုပဲခြုံပြီးတော့ဘုရားပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနပစ္စည်းမာနကုသလာဓမ္မနာဓမ္မနာပစ္စည်းနာပစ္စည်းရောသုဒ္ဓဇောနဲ့ပစ္စည်းမဇောသုဒ္ဓဇောကအကြောင်းပစ္စည်းမဇောအကျိုးပစ္စည်းမဇောကနေသတ္တမဇောပစ္စည်းမဇောအကြောင်းသတ္တမဇောအကျိုး သတ္တမဇောနဲ့တတ္တမဇောဆိုတတ္တမဇောသတ္တမဇောကအကြောင်းတတ္တမဇောကအကျိုးအဲ့ဒီဟာတွေကအကုန်လုံးကုသိုလ်တရားတွေကြောင်းကျိုးကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့အတွက်ဘုရားကဒါလေးနဲ့ဟောသွားပါလေပုရိမာပုရိမာကုသလာဓမ္မပစ္စည်းမာနာပစ္စည်းမာကုသလာဓမ္မနာဓမ္မနာနာပစ္စည်းနာပစ္စည်းောနော်ဒီဇောပိုင်းကိုကြည့်တာဘုန်းကြီးတို့ဒီမှာတရားလုံနေတဲ့ပုဂ္ဂိုလ်ကြတာသဘောပေါက်တယ်ဟောဘယ်လိုတတိညာမရှိရင်တော့ လွတ်သွားရင်တော့အာယောနိတော်မရိကဖြစ်သွားရင်တော့အကုသိုလ်ဇောတွေဆောတော့မှာပဲအကုသိုလ်စိတ်တွေဖြစ်တော့မှာပဲကိလေသာတွေဖြစ်တော့မှာပဲဒီလိုဟိုကိုကတတိညာလေးတွေမလွတ်အောင်လုပ်ရမယ်တတိကအောင်မြဲအောင်လုပ်နေဟာငါတန်တော်မှာကုသိုလ်ဇောတွေဖြစ်နေပါဘူးဒီလိုမှာပေါ့နော်ဒါကုသိုလ်ဇောပြီးကုသိုလ်ဇောပြီးအောင်ဆက်ပြောင်းမယ်နော်ဟောတတ္တမဇောတတ္တမဇောဟာဘုန်းကြီးတို့ကုသိုလ်ဇောနော်နော်အဲ့ဒီဇောပြီးတော့ဗာဆက်ပြတရားရော ကုသိုလ်ရှင်တွေတိတ်အားကောင်းတော့ချက်ချင်းရပ်မရဒီကုသိုလ်ကိုဆက်လက်ခံစားတဲ့အာယုံဇောဆိုတာအင်းများဆိုတာခံစားတဲ့တရားရောအဲ့ဒီအာယုံခံဆက်ပြီးခံစားတဲ့သဘောတရားယုံကြတော့ဝိဘတ်တွေဖြစ်သွားတယ်နော်ကုသိုလ်နောက်မှာကုသိုလ်ရဲ့အခြားမဲ့မှာအကုသိုလ်မဖြစ်ဘူးဒီမှာဝိဓိကိုကြည်လိုက်ပြီးတာဒါပြောစရာမလိုတော့ဇောရဲ့ကုသိုလ်ဇောရဲ့နောက်မှာတရားယုံတရားယုံဆိုဝိဘတ်ဒါကြောင့်ကုသိုလ်နောက်မှာ ဘုရားဟောတာဒါလေးကြည့်လိုက်ပူရိမာပူရိမာ ကုသလဓမ္မဒါတတ္တမစောကိုရည်ရွယ်တယ်ပစ္စည်းမာနပစ္စည်းမာနပြာကဓမ္မနာဒါကတရားယုံကိုရည်ရွယ်နော်ဝိဘတ်ဆိုတာတရားယုံမဒီမှာပြာကတဆိုတာကဝိဘတ်နဲ့ကရိယာစေကိုပြာကတနော်ဝိဘတ်ပဲဖြစ်ဖြစ်ကရိယာပဲဒါပြာကတအနေနဲ့ဘုရားဟောတယ်ဒီတော့မှယုံနေအောင်ဒီယုံနေမှာမပါဘူးဒါမျိုးမှတ်ထားမယ်နော်ဒါကုသိုလ်နှစ်ချက်ပြီးနော် ဒီဟိုထောနေရာမှာဘုန်းကြီးတို့တတိနဲ့ညာနဲ့နေခဲ့ရင်ဒီဇောတွေကကုသဇောဖြစ်မယ်ဒါကြည့်ပြီးတော့ဘုရားကဒီမှာနှစ်ချက်ဟောသွားပြီတကယ်လို့ဘုန်းကြီးတို့ကဟုတ်လားတရားလည်းမရှုတတ်ဘူးဘဝမှာစီလို့ဝါလို့ပေါက်လို့ပဲစားနေမယ်ဆိုရင်တော့ဟိုတွေ့သမျှအာယုန်တွေမှာဒီချိန်ဆိုပို့ဆိုးတော့ဒေါသဖြစ်စရာအာယုန်တွေပဲကြုံနေမှာအကျဉ်းတ်စရာအာယုန်တွေဒါတွေပဲကြုံနေမှာ ဒါတွေကြည့်နေတော့ဘုန်းကြီးတို့ဘုန်းကြီးပြလူပြီးအကုသိုလ်ဇောတွေပဲစောနေမှာအကုသိုလ်စိတ်တွေကျဖြစ်နေအဲကြောင့်ကိုယ်တဏ္ဍာမှာအဲ့ဒီလိုအကုသိုလ်ဇောတွေအကုသိုလ်စိတ်တွေမဖြစ်အောင်ဘုန်းကြီးတို့ကြိုးစားမယ်ကြိုးစားဖို့အတွက်လည်းဒီတရားတွေသင်ပေးနေတော့ဟောတတိလက်လွတ်နေတဲ့ပုဂ္ဂိုလ်ကြတော့ဒီဟုတ်ဆိုပဲသူလောက်သွားလိုက်မယ်တတိလက်လွတ်အာယောနိတော်မနိစကာရနေတဲ့အတွက်ဘာဇောတွေဖြစ်တာအကုသိုလ်ဇောတွေဖြစ်မယ် ပရမဇောလည်းအကုသိုလ်ဒုတိယဇောအကုသိုလ်တတိယဇောအကုသိုလ်ဒီဇောတွေကတခုနဲ့တခုတခုနဲ့တခုအနန္တပစ္စယတတ္တိပြီးခြေစုပ်ပြုသွားအကုသိုလ်ဇောတွေနော်ပရမအကုသိုလ်ဇောကအကြောင်းအဲ့ဒါအတွက်ဘုရားပါလို့ပုရိမာပုရိမာအကုသလဓမ္မဒုတိယအကုသိုလ်ဇောကအကျိုးပစ္စည်းမာနပစ္စည်းမာနအကုသလနာဓမ္မနာဓမ္မနာပစ္စည်းနာပစ္စယောဒီလိုဟောတာတတိယနဲ့သုဒ္ဓ တတ္တိယဇောကအကြောင်းသုဒ္ဓဇောကအကျိုးပါဠိဟောနေရတူတူပဲသုဒ္ဓနဲ့ပြည့်စုံမှသုဒ္ဓဇောချုပ်ပြောက်သွားရင်ပြည့်စုံဇောဖြစ်မှာသုဒ္ဓဇောကအကြောင်းပြည့်စုံဇောကအကျိုးပြည့်စုံဇောချုပ်ပြောက်သွားပြီတတ္တမသတ္တမဇောကပေါ်လာအဲတော့ပြည့်စုံဇောကအကြောင်းသတ္တမဇောကအကျိုးနော်အဲသတ္တမဇောပေါ်လာရင်သူကလည်းဥပဒေပဲခဏပဲ အဲ့တော့သတ္တမဇောကချုပ်ပြောက်သွားသူကအကြောင်းနောက်ကသတ္တမဇောပေါ်လာအကျိုးဒီအကုသိုလ်ဇောတွေအလုံးကိုဘုရားကပါဟောတယ်ပုရိမာပုရိမာအကုသလဓမ္မပစ္စည်းမနံပစ္စည်းမနာအကုသလနာဓမ္မနံဓမ္မနနာပစ္စည်းဒါလေးတော့အသေးမှတ်တာနော်စိတ်ထဲမှာဩတပည့်ဒါဝကြီးရဟောတယ်ရွတ်ဖတ်ရင်လည်းကြီးညိုပူဇော်လို့ရအဲကြောင့်ဘုန်းကြီးတို့ပြန်တော်မူသွားတဲ့ဆရာတော်ဝိသေနနာမိတ်ငယ်ဘူး ဒီဘိဓမ္မာတရားတွေသဘောပေါက်တိုင်းကွာပဋ္ဌာန်းပစ္စည်းတွေရွတ်ဖတ်ပူဇော်တာတော်တော်လေးကိုစိတ်ထဲမှာကြည်နူးတယ်ကွာဒါလေးမင်းဆရာတော်ကြီးတို့ကဒီဘိဓမ္မာကျွမ်းကျင်တယ်ကျွမ်းကျင်တဲ့အခါကျတော့ဟောဘုရားဒါဘာတွေဟောနေအယုံပြုကြည်ညိုလို့ရတော့ဘုန်းကြီးတို့ခုသင်ပေးတာလေဒီလိုပဲရွတ်ဖတ်တာကတာမန်လေးရွတ်ဖတ်အဲ့ဒီလိုဘုရားရဲ့ဉာဏ်တော်တွေကိုမှန်ဆကြည်ညိုပြီးတော့လေအယုံဟောဘုရားတကယ်ကို နဲ့နဲ့နဲ့ဟောသွားတော့ဒီဖြစ်စဉ်တွေဟောထားလို့သိတာပဲကိုယ့်အကိုသိလိုက်ပြီးတော့ကြည်လိုက်တတ္တမဇောပြီးတော့ပါပြည့်လဲတရားယုံအကုသို့ဖြစ်ပြနောက်ပိုင်းမှာကုသို့ဖြစ်ရုံထုံးစံရှိဘူးနော်နန္ဒပစ္စည်းနေနန္ဒပစ္စည်းပိုင်းနော်ဒါကြောင့်မို့ဒီမှာအကုသို့ဇောနောက်မှာပါပြည့်တရားယုံမဖြစ်ဘူးတရားယုံဆိုတာဝိပဿနာ ကုသိုလ်လားအကုသိုလ်လားဝိပဿနာကိရိယာဝိပက်ပဲဇာကရတရားပဲဒါကြောင့်မို့တတ္တမဇောအတွက်ရည်ဘုရားပါအောင်လေပုရိမာပုရိမာဥက္ကလာဓမ္မတရားယုံအတွက်တရားယုံဆိုဝိပက်ဝိပက်ဆိုဗျာကတာဗျာကတာဆိုဝိပက်နော်ပစ္စည်းမာနပစ္စည်းမာနဗျာကဓမ္မနာတမနာနာပစ္စည်းနာပစ္စည်းယောနော်ဒီဟိုထောင်းအောင်မှာဖြစ်တဲ့ဇောတွေနော်ဒီမနောရဝဇာအောင်မှာဖြစ်တဲ့ဇောတွေအတူတူပါပဲ နော်ဒီမနောတော့ဒီဇောရဲ့အချိန်မှာဟိုတော့ဖြစ်မယ်ဇောရဲ့အချိန်မှာမနောတော့ဝဇံဖြစ်မယ်ပြင်စရဥဒိကြတော့ဒီဒီဟုတ်တော့ဖြစ်မနောတော့ဥဒိကြမနောတော့ဝဇံဒီမနောတော့ဝဇံမှာကဘုန်းကြီးတို့ဆင်ញနှလုံးသွင်းတိုင်းတာကုသိုလ်ဇောဖြစ်မယ်ခုနဒီကုသိုလ်နှစ်ချက်ရအော်မနောတော့ဝဇံမှာတတိညာလွတ်သွားရင်အာကုသိုလ်ဇောတွေဖြစ်မယ်ဒီနှစ်ချက်ရမယ်ပေါ့နော်ကဲပြာကရာဉာဏ်ရတွေလိုက်ကြည့်ဉာဏ်ရပြာကရာတရားတွေပိုင်းကိုလိုက်ကြည့်မယ် ဓမ္မဆုံးဗျာကတနော်ပုရိမာပုရိမာဗျာကတဓမ္မဒါကတော့ရှင်းပါနော်ဘုန်းကြီးတို့ဒီမှာဒီစိတ်တွေကြံတဲ့သူကဒီဝိသီတွေကောင်းဟောမှာဘယ်မှမလုပ်ဘူးဒီခုပြောသွားတယ်ခုနှစ်ချက်ထဲရတယ်ဓမ္မ၃ချက်10ချက်ကဒါပြီးသွားပြီနောက်ထပ်ကြာနာတဲ့ဒီခုနှစ်ချက်ထဲမှာဝင်သွားတရားတွေကြည့်လိုက်ပရိသန္တိတို့နော်ဘဝင်းတို့ဒီတော်ဘုံကားစရာဘုံကိုပြစီတာဒါတွေအားလုံးကြည့်လိုက်ပရိသန္တိစိတ်ကလည်းဝိပက်ပဲ ဘဝင်စိတ်ကလည်းဝိပက်တိတဘဝင်ဝိပက်ဘုံကဆလနာဝိပက်ဘုံကုပ္ပစ္စရာဝိပက်နော်မနောဓာဝေဇံပိစ္ဆာဒေါရဝိတိကြတာပိစ္ဆာဒေါရဝေဒီနေရာမှာပိစ္ဆာဝေဇံဖြစ်မယ်မနောဓာရဝိတိကြတော့ဒီနေရာမနောဓာဝေဇံဖြစ်မယ်ပိစ္ဆာဝေဇံဖြစ်မနောဓာဝေဇံဖြစ်ဖြစ်ဒီစိတ်ကဇတ်အနေနဲ့ဝေဖန်လိုက်ရင် ကရိယာစိတ်ပဲတော့ဒီစိတ်တွေတကူတကူဖြစ်နေရကြဇာကတပရိသဏီယာနေပုံဖြစ်မယ်ပရိသဏီစိတ်ကလည်း ဝိပယ်ဘဝင်ရလဲဝိပယ်ပုရိမပုရိမဗျာကရာဓမ္မပစ္စည်းမနာပစ္စည်းမနာဗျာကရာဓမ္မနာသမဏရာပစ္စေနာပစ္စယောဩဒီတိဒဝင်နေကြည်လာဦးတိဒဝင်နေဘုံကဇလနာတိဒဝင်ကလည်းဝိပယ်ဘုံကဇလနာဝိပယ်ဒါလည်းခုနတည်းပုရိမပုရိမဗျာကရာဓမ္မပစ္စည်းမနာပစ္စည်းမနာဗျာကရာဓမ္မနာသမဏရာပစ္စေနာပစ္စယောဝင်ကဇလနာနဲ့ဘုဂုပ္ပစ္စရာကြည်လာဦး ဘုံကဇလနာလည်းဝိဘဘုံကုပိသရာလည်းဝိဘဒါလည်းခုနကတရားနဲ့ကြုံဝင်တော့ပုရိမာပုရိမာ ပြာဂရာဓမ္မဘုံကဇလဘုံကဇလနာအကြောင်းဘုံကုပိသရာအကျိုးပစ္စည်းမာနာပစ္စည်းမာနာ ပြာဂရာဓမ္မနာသမဏနာပစ္စည်းနာပစ္စည်းယောဟောဒီမှာပိစရဝဇံကြံသေးတယ်နော်ဒီပိစရဝဇံပိစရဝဇံကပါစိတ်လည်းမေးဝိဘဇ္ဇအနေနဲ့ပြောရင်ကရိယာနော်နရဝဇံကလည်းကရိယာပဲ အာမြေသနာဝိဇ္ဇာနောက်ကရှုပ်ကုညင်သောတာဝိညာကာနာဝိညာစေဝဝိညာကာယဝိညာဒါလေးလည်းဝိပက်ပဲကုသလဝိပက်ရှိမြအဝိလဝိပက်ရှိမြဝိပက်ပဲဒီအဆက်လည်းကြံနေတာပေါ့ဒီဒီဟာနဲ့နော်ဒါအတွက်လည်းပုရိမာပုရိမာဗျာဂရဓမ္မအကြောင်းပိစ္ဆရာဝိဇ္ဇာကအကြောင်းနောက်ကပိစ္ဆဝိညာအကျိုးပုရိမာပုရိမာဗျာဂရဓမ္မပိစ္ဆမပိစ္ဆမဗျာဂရဓမ္မနာသမန္တရာပိစ္ဆေနာပိစ္ဆေဟောဟောမနောရဝိဇ္ဇာနေပြီးတော့ ကုသိုလ်ဖြစ်တာအကုသိုလ်ဖြစ်တာပြီးမနောဝဇ္ဇာနေပြီးတော့ဒီမှာကရိယာဖြစ်တာတွေလည်းဟောလို့ရသေးတယ်နော်မနောဝဇ္ဇာကနာကရိယာနောက်ကယန္နာပုဂ္ဂိုလ်များတဏ္ဍာကြကရိယာဖြစ်တယ်ပုရိမာပုရိမာဗျာဒဏ္ဍမပြည့်စုံပြည့်စုံဗျာဒဏ္ဍမနာသောအနာပြည့်စုံနာပြည့်စုံရောဒီဥထောဒီဥထောကခုနပြောလို့ယန္နာပုဂ္ဂိုလ်ရဲ့တဏ္ဍာမှာကြတော့ဘုထောကလည်းကရိယာပဲနောက်ကဇောရီကလည်းကရိယာဇောဖြစ်မယ်ဒါတွေလည်းပြာကရအနေနဲ့လည်းဟောနိုင်တယ် ပုရိမာပုရိမာပြာဒဓမ္မပြည့်စုံမာနာပြည့်စုံပြာဒဓမ္မနာသောနာပြည့်စုံနာပြည့်စုံရောဒီဟိုတော်နေရာနေပြီးတော့ဘုဒ္ဓဇင်သောတာပန်တရားကနာကံဆိုဒီဇောရီကကုသိုလ်သောအကုသိုလ်သောဖြစ်မယ်ယဟန္တာပုဂ္ဂိုလ်များဆိုရင်တော့ဒီဟိုတော်မနရဝဇာနောက်ကဇောရီကကရိယာဇောဖြစ်မယ်ကုသိုလ်ဇောအကုသိုလ်ဇောဆိုရင်ဒီနှစ်ချက်တည်းဝင်ဒီကုသိုလ်ဇောဆိုဒီနှစ်ချက်တည်းဝင်မှာအကုသိုလ်ဇောဆိုဒီနှစ်ချက်တည်းဝင်ဒါကဘုဒ္ဓဇင်သောတာပန်တရားကနာကံနဲ့ဆိုင်တယ် နော်တကယ်လို့ဒီဘုတော်မှာကရိယာဇောတွေဖြစ်သွားမယ်ဆိုရင်ယန္တာအဲ့ဒါကြတော့ပုရိမာပုရိမာပြာရဓမ္မဘုထောကလည်းကရိယာနောက်ကလည်းကရိယာပုရိမာပုရိမာ ပြာရဓမ္မပြည့်စုံမှပြည့်စုံမှပြာရဓမ္မနာတမနာနာပြည့်စုံနာပြည့်စုံရောဒီလိုခေါ်သွားမယ်ပေါ့နော်အဲ့ဒါမျိုးမှတ်မယ်နော်အဲ့ဒါတစ်ခါကြည့်လိုက်မယ်ဘုထောဘုထောကနေပြီးတော့ခုနကဒီမှာကြည့်လိုက်ပေါ့နော်ဘုထောကကြတော့ဒီစိတ် ဘုဒ္ဓဘာနေခုနကယဟနာပုဂ္ဂိုလ်မျိုးကြတော့ကရိယာနဲ့ကရိယာဖြစ်တယ်။နောက်မနောရဝဇာနာကရိယာနောက်ကလည်းဆိုရလေယဟနာပုဂ္ဂိုလ်များဆိုကရိယာပုရိမပုရိမကရိယာပြာတာပြည့်စုံမှပြည့်စုံမှကရိယာဗျာကရံကရိယာပုရိမပုရိမဟောကရိယာတောင်ဖြစ်တော့ပုရိမပုရိမဗျာကရဓမ္မပြည့်စုံမှနာပြည့်စုံမှနာဗျာကရံဓမ္မနာဓမ္မနရပြည့်စုံနာပြည့်စုံရောအဲဝုထောနဲ့ကြည်လိုက်ဝုထောနဲ့ဇောနော်အဲဒီဟာလေးကြည်လိုက်ပုရုဇဉ်သောတာပန်သရဂံ အနာဂံဆိုရင်ဘာဖြစ်မလဲစဉ္ညနှလုံးသွင်းတရင်နောက်ကဘာဖြစ်ကုသိုလ်စောဖြစ်မယ်စဉ္ညနှလုံးမသွင်းတရင်အကုသိုလ်စောဖြစ်မယ်ဒီဟုတ်တော်ဟုတ်တော်ကဇတ်နေတဲ့ဝေပိုင်းဘာဖြစ်မလဲမနောရဝေဇံဆိုတာကရိယာပဲဟုတ်တော်ဆိုမနောရဝေဇံအကရိယာတကယ်လို့ဒီဇောရှိအောင်ဒါကပိစ္ဆရဝိတိမနောရဝိတိမှာကြည်လာမနောရဝေဇံကလည်းကရိယာတော့သူရှိစော နော်နောက်ကဇောတွေကလည်းရဟန္တာဆိုကရိယာပေါ့ဒီမနောရဝဇ္ဇံကဆင်ញံနှလုံးသွင်းတတ်မယ်ဆိုရင်ဘုဒ္ဓဇင်သောတာပန်တရာကနာဂံဆိုရင်ဆင်ញံနှလုံးသွင်းတာကုသိုလ်ဖြစ်မယ်ဆင်ញံနှလုံးမသွင်းနိုင်အကုသိုလ်ဖြစ်မယ်ဒါလေးကိုရည်ရွယ်တယ်ဟုတ်ထောနဲ့ဇောမနောဝဇ္ဇံနဲ့ဇောဒါလေးကြည့်မယ်နော်ကြည့်ကြည့်လိုက်ဘုရားပါဟောသွားတယ်ဥထောက ကရိယာဆင်ញံနှလုံးသွင်းလိုက်တဲ့အခါဒီနောက်ဆုံးကပရမဇောကပါပြီကုသိုလ် ဒါကြောင့်ဘုရားဒီမှာဟောတယ်ပုရိမပုရိမဗျာဝိရဓမ္မပစ္စည်းမနာပစ္စည်းမနာကုသလဓမ္မနာဓမ္မနနာပစ္စေနာပစ္စောပစ္စရရဝတိကြည့်ပြီးတော့ဒီလိုခေါ်နိုင်တယ်မနောရရဝတိကြည့်လာမနောဝတိဒီမနောရဝဇံမနောဝဇံပြီးဇောလာတယ်နော်ပထမဇောမနောရဝဇံလည်းကရိယာပုရိမပုရိမဗျာဝိရဓမ္မနော်ဇောစဉ္ညနှလုံးသွင်းတတ်တဲ့ဥစ္စာဒီဇောကကုသိုလ်ဇောဖြစ်တယ် ပုရိမာပုရိဟိုလားပစ္စည်းမာနပစ္စည်းမာနကုသလဓမ္မနာသဘာနာပစ္စည်းမာနဒါလေးတွေပဲမှတ်ထားဖို့ပါပဲ။စောရှိကဖြစ်တယ်မလို့ဟုတ်ထောင်းတယ်မလို့ဟိုစံစဉ္ညာနှလုံးသွင်းတိုင်းကုသိုလ်ပြင်မယ်နော်။ဗျာကရဟိုလားဟုတ်ထောလို့မလို့ဟိုစံကရိယာနောကစောကကုသိုလ်ဒါလေးဟောတာ။နော်ဒီဟာကြတော့ဒီဟုတ်ထောင်းနဲ့စောနောဟိုစံနဲ့စောဒါနဲ့ချက်လုံးကြည့်နိုင် ။ဟောစဉ္ညာနှလုံးသွင်းမှုမရှိဘူးတတိလွတ်နေမယ်ဆိုလို့ပါဗျာ။အကုသိုလ်စောစီစောတာပေါ့ဗျာ။ဟိုတော့နောက်မှလည်းအကုသိုလ်စောစီစောမယ်။ဟိုတော့ကကရိယာ။ဒါကိုကြည့်ဗျာ။ပုရိမာပုရိမာဗျာဂရဓမ္မဟိုတော့ကြည့်မယ်။ပိစီမာနံပိစီမာနာဥက္ကလံပထမစောဟာအကုသိုလ်စောတွေဖြစ်တယ်။ပိစီမာပိစီမာဥက္ကလံဓမ္မနံဓမ္မနံပိစီနာပိစောဒါပိစဒရာဝိထိမနောဒရာဝိထိကြည်လိုက်အောင်ဒီမနောဒရာဝိဇ္ဇာမှာစဉ္ညာနှလုံးသွင်းမှုမရှိဘူး။အာလျှောက်တွေးနေတယ်။ တွေးနေမကောင်းတဲ့အတွေးတွေပဲနော်လျှောက်တွေးနေတာစိတ်တတိလွတ်နေတွေးတာညံလွတ်နေတွေးနေတာမကောင်းတာတွေးအဲကြောင့်အကုသိုလ်စောတွေဖြစ်တယ်အဲတော့အဲ့ဒီမနောဝိဇ္ဇံပါလေကရိယာစနေတဲ့ဝိပါဒါဘုရားပုရိမပုရိမပြာရဓမ္မပစ္စည်းမာနပစ္စည်းမာနနောက်ကအကုသိုလ်ဆိုဖြစ်တဲ့အတွက်ပစ္စည်းမာပစ္စည်းမာနအကုသလနာဓမ္မနာသမဏန္တပစ္စည်းနာပစ္စယော အဲ့ဒီလိုမြင်အောင် ကြည့်ရမယ်နော်ကဲဆုံးသတ်မယ်နောက်ဆုံးပါဠိလေးမနည်းကအတိုင်းပဲနော်အနန္တပစ္စည်းမဒီဟာလေးကြည့်လိုက်ဘုန်းကြီးတို့တွေဒီမှာဒီဝီထီတွေကြည့်လိုက်ပရိသန်တွေနဲ့သုတိနော်ဘုန်းကြီးတို့ဘဝရဲ့လို့ဖြစ်လာရင်ဘုန်းကြီးတို့တွေပုရုဇဉ်သောတာပန်တရာဂနာဂံဘဝရဲ့လို့ဖြစ်လာသိရမယ်သိပြီးနောက်ထပ်ဘဝတစ်ခုရောက်နာဂံလည်းဖြစ်အောင်ဘဝတွေလာအောင်နော် ထိတ်တန်နေနေပြီးရင်ဖြစ်လာရင် နောက်ကသိရမယ်သိပြီးရင်နောက်ထပ်ဘဝတွေမပြတ်သေးဘူးဆက်ဖြစ်အောင် နော်ယဟနာများကြတော့ဟိုလာကျင့်လိုက်တယ်ယဟနာများယဟနာများကြဟိုယဟနာဖြစ်အောင်ကျင့်လိုက်တယ်ကျင့်သွားရင်နောက်ထပ်ယဟနာဖြစ်သွားပြီးကိရိတာကုံသွားပြီကိရိတာကုံသွားနောက်ထပ်ပဋိသင်္ဍမနေတော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ဒီရေတံရေတံဓမ္မနာ မဏနာရေဓမ္မဥပိ္ပဇံဒီစေတစေစီကဓမ္မအဲ့ဒါတပုတ်စီဖြတ်မယ်ရေတံရေတံဓမ္မနံအကျဉ်းချင်းရှင်းနိုင်ဖြစ်ကုန်သောဓမ္မနံစိတ်စေတသိက်တို့၏ဓမ္မနရာပေါင်းစွာအကြမရှိရေဓမ္မနောက်နောက်၌ဖြစ်ကုန်သောအကျဉ်းနောက်နောက်၌ဖြစ်ကုန်သောစိတ်ဓာစေတသိကဓမ္မစိတ်စေတသိက်တရားတို့သည်ဥပိ္ပဇံဒီဖြစ်ကုန်၏နော် ရှိရှိတော့စိတ်တွေကြောင့်ဒီရှိရှိတော့စိတ်တွေချုပ်ပြောက်ပြီးတော့ကောင်းစွာချုပ်ပြောက်ပြီးတော့ကြောင့်နောက်စိတ်တွေဆက်တက်ဆက်တက်ဖြစ်နေမွေးရလာရင်နောက်စိတ်တွေဆက်တက်ဆက်တက်ဆက်မသိမချင်းဖြစ်သိပြီးတော့နောက်နောက်ဘဝတွေလည်းဒီလိုပဲဆက်တက်ဆက်တက်ဖြစ်နေဒါကိုပြောတယ်ဒါပေမဲ့ဒီမှာချွင်းချက်လေးနဲ့တိတိကျကျပြတေတိဓမ္မတေတိဓမ္မဆိုရှိရှိတဲ့စိတ်တွေပြတေတိဓမ္မရှိရှိနဲ့ဖြစ်ကုန်သောရှိရဖြစ်စေစိတ်အားလုံးဆိုပေမဲ့လို့ဘုန်းကြီးတို့ ရဟနာတို့သုတိစိတ်ကျင့်ရမယ်ရဟနာတို့သုတိစိတ်ကျင့်တော့စိတ်စေတသိက်ပစ္စည်းတရားဒါဘုန်းကြီးတို့ဒီမှတ်စုတွေဒီဒီဟာကိုဖြုတ်လိုက်လို့ရပြီဒီကကြီးအပေါ်နားလေးမှတ်စုလေးတခုအနန္တပစ္စည်းအနန္တပစ္စည်းအစာနားလေးမှာဇရာလေးတခုရှိတယ်အနန္တပစ္စည်းအစာပိုင်းမှာဒါအောက်ထက်ဘောပေါ်တဲ့ဒီဒီဇရာဆွဲခြင်းဟုတ်ပြီအနန္တပစ္စည်းစာပိုင်းတော့လေးမှာ နန္ဒပစ္စည်းစာပိုင်းသားလေးအော်ဒီမှာရပြီဒါလေးဒါလေးဒါလေးပြောဒါကဘုန်းကြီးတို့ဒီဟာလေးကဒီနောက်ဆုံးပိုက်လေးကိုရည်ပဲရေးတာရေတံရေတံဓမ္မနံသမနန္ဒရာရေဓမ္မပါဠိရွတ်တဲ့ခါကျဒါအကြောင်းတရားရေရေရေတံရေတံဓမ္မနံသမနန္ဒရာဒီတယောက်တစ်ပိုက်ရေဓမ္မဥပိ္ပဇ္ဇန္တိစိတ်ဓာစေတသိကဓမ္မဒါအကျိုးတရား အောက်ကဘုထေရှားဧတိဓမ္မတို့ရှိရှိ၌ဖြစ်ကုန်သောယန္တာယသုတိကျင်သောစိတ်စေတသိက်ပစ္စည်းအကြောင်းတရားတို့သည်ဟုတ်လားဒီမှာကြည့်လိုက်ယန္တာဖြစ်သွားရင်သုတိပြေနောက်တော့ပဋိသန္ဓေမလာတော့ဒါကြောင့်အဲ့ဒီသုတိစိတ်ကျင်ပေါ့နောက်ကစိတ်တွေဆက်တိုက်ဖြစ်တယ်ယန္တာတို့သုတိစိတ်ကနောက်တော့ဘဝတွေမဖြစ်တော့ဘူးလေ ဘုန်းကြီးတို့တွေကတော့ပုရိသေသောတော်ကသရကနာဂံတော်နောက်တော့ဖြစ်ရအောင်အဲကြောင့်မို့ရဟန္တာတို့ရဟန္တာကတော့ဒီဘဝပဲပြီးသွားပြီလေရဟန္တာဖြစ်သွားနေတယ်သုတိပြီဆိုရင်ဘဝပြိဋိဘံကြောင့်ပြိဋိဘံဆံသွားနောက်ထပ်မဖြစ်တော့အဲကြောင့်ရဟန္တာတွေသုတိကျင်ရနော်ဒါကြောင့်ရှေ့ရှေ့တဲ့စိတ်အကြောင်းစိတ်တွေမှာဆိုရင်ရဟန္တာတွေသုတိဒီဒီဓမ္မရှေ့ရှေ့၌ဖြစ်ကုန်သောရဟန္တာတွေသုတိကျင်စိတ်စေတသိက်ပစ္စည်း နော်ဒီစိတ်စေတသိက်ပစ္စည်းတရားအကြောင်းတရားတို့သည်ဒေတံဒေတံဓမ္မနံနောင်နောင်နဲ့ဖြစ်ကုန်သောယန္နာတို့သုတိနဲ့တကွာစိတ်စေတသိက်အကြောင်းပစ္စုပန်ဒီအကျိုးပစ္စုပန်တရားတို့ဟာအနန္တပစ္စေနာပစ္စယောအနန္တပစ္စယတတ္တိဖြင့်ခြေစုပြုသည်ဟောဒီဖြစ်ပြီပေါ့ခြေစုပြုတယ်ယန္နာသုတိစိတ်ကလည်းချုပ်ပြောက်အောင်နော်ဉာဏ်ရအလုံးကတော့ချုပ်ပြောက်ချုပ်ပြောက်ချုပ်ပြောက်ချုပ်ပြောက် ပေါ်ပြီးပြောက်ပေါ်ပြီးပြောက်ယဟနာစုတိစိတ်ကနောက်မဖြစ်တာပဲရှိတယ်သူလည်းချုပ်တောက်တာစိတ်အားလုံးကရှေ့ကပေါ်ပြီးရှေ့ကအကြောင်းတရားနောက်ကကျုပ်တရားရှောင်းဒီပြည့်စုံဒီစုတိတွေမှာကြတော့တတ္တဝါတွေစုတိရလည်းအကျိုးတရားအနေနဲ့ဖြစ်တယ်ယဟနာတို့စုတိလည်းအကျိုးတရားအနေနဲ့ဖြစ်တယ်အကြောင်းတရားအနေနဲ့ပဲမဖြစ်တာပဲရှိတာ နော်အဲပါဠိလေးအဲ့မှာလည်းဖတ်မှတ်ထားမယ်ဒီဒီဓမ္မယုံမှာဖတ်မယ်ဒီဒီဓမ္မကအကြောင်းတရား ဒေတံဒေတံဓမ္မနံသမနရပစ္စည်းနာပစ္စည်းဟောနော်ဒီရေတံရေတံဓမ္မနံသမနရဆိုဒါနဲ့တူတူပဲအရာဒီဓမ္မဥပိ္ပဇံဒီစိတ်ဓာစေတသိကဓမ္မဒါနဲ့တူတူပဲနောက်တစ်ခုတေတေဓမ္မဒါနဲ့ဒါနာတို့သုတိကျင်တဲ့86 89စတိ55ရဟနာတို့သုတိကျင်တော့ဘာလို့ရောက်မလဲကျန်တဲ့ဘုရုဇင်သုတိတာကသုတိနာ ပုရုဇဉ်သူတိသောတာပန်သုတိသရကနာကဒီသုတိတွေကကြံတယ်ရော့မသွားအကြောင်းတရားအနေနဲ့ကြတော့ဒီယန္နာသုတိအနေနဲ့နော်ဒီအကြောင်းတရားဒီသုတိဖြစ်ယန္နာကြတော့သုတိသွားတယ်ပြိဋိဘံဆံတော့နောက်ထပ်ဘဝမဖြစ်တော့အကြောင်းတရားအနေနဲ့သူမပါ အကျိုးတရားအနေနဲ့သူဒီသုတိကပါတယ်အကျိုးတရားအနေနဲ့သူဒီဘဝရလာတော့သိရမှာပဲလေမသိလို့မရပြိဋိဘံပြုရမှာ ုန်းကြီးတို့တွေကကြတော့မိုးရင်လာမယ်တေးအောင်မတေးပြီးနောက်တော့ဖြစ်အောင်မှာပဲရဟနာမဖြစ်မချင်းဒါကြောင့်မို့အကျိုးတရားဘက်မှာကြတော့ဒီရဟနာသုတိစိတ်ကနောက်နောက်တော့စိတ်အကုန်လုံးပါတယ်ဒါလေးမှတာအဲ့ဒါလေးလည်းညံနေမြင်အောင်ကြည့်ပေါ့အဲ့လိုရွရောဖះဟောတာတည်ပြီးတော့ဟိုလေကြီးညိုစရာကောင်းပါလားနော်ဘယ်ပုဂ္ဂိုလ်မှန်သမျှတတ္တဝါမှန်သမျှအဲ့လေမွေးလာရင်သိကြမယ်နော် ဒါပေမဲ့လို့ရဟန္တာများကြတော့မိုးရေတေပြည့်နောက်ပိုင်းမှာလည်းဒါကပရိသန်နေနေအောင်ပဲရဟန္တာများကြတော့တေပြည့်နောက်ပိုင်းမှာပရိသန်နေနေစရာအကြောင်းမရှိတဲ့အတွက်ဒီရဟန္တာသုတိမှာနောက်ထပ်ဖြစ်စရာအကြောင်းမရှိဘူးအကြောင်းစိတ်ထဲမှာကျင်ရမယ်အကျိုးစိတ်ကြတော့ဘယ်ပုဂ္ဂိုလ်မဆိုဘဝလို့ရလာရင်တေချရမယ်အကျိုးစိတ်ကြကုန်ပါရဟန္တာများလည်းပါတာသူတို့ရ လည်းသူတို့လည်းရှုတည်ရမှာပြိဋိဘာဆံရမှာဒီလိုမှတ်ထားမယ်နော်အဓိကကတော့ဘုန်းကြီးတို့ပြောချင်တာဒီကျင့်စဉ်အနေနဲ့ပြောရရင်အခုအာယုံ6ပါးဆိုတော့အမြဲမပြတ်တွေ့ကြုံနေမှာဘယ်သူမှဆိုကြုံတယ်နော်ဘုရားရဟနာများလည်းကြုံတာပဲသူတို့ကြတော့ကိလေသာပယ်ပြီးသားဖြစ်တဲ့အတွက်ကုသိုလ်အကုသိုလ်ဖြစ်တော့ကရိယာပဲဖြစ်တယ်ဘုန်းကြီးတို့ ပုရုဇဉ်သောတာပန်တရာကအနာဂံတိုင်အောင်ပုဂ္ဂိုလ်များကြောင့်ကိလေသာမကုန်သေးဘူးမကုန်သေးတဲ့အခါကျတော့အကုသိုလ်မဖြစ်ဖို့နေတတ်ဖို့ရည်ကြည်တယ်ကုသိုလ်ဖြစ်အောင်နေတတ်ဖို့ရည်ကြည်တယ်ကုသိုလ်ဖြစ်အောင်ဘာလို့ယောနိတော်မနတိကာရစဉ္ညာနှလုံးပင်တတ်ဖို့ရည်ကြည်ယောနိတော်မနတိကာရဆိုတတိဉာဏ်နဲ့နေတတ်တဲ့သဘောကိုပြောတာတတိဉာဏ်လွတ်သွားတတိလွတ်သွားပြီဆိုအကုသိုလ်စောတွေဆိုမှအကုသိုလ်တွေဖြစ်မှာပဲ အကုသိုလ်တွေဖြစ်နေပြီးတော့စိတ်မချမ်းသာတဲ့ကြိုးတွေဖြစ်မှာကိုယ်စိတ်ချမ်းသာခြင်းနဲ့ကိုယ်မိသားစုချမ်းသာခြင်းနဲ့ကိုယ်တိုင်းပြည်ချမ်းသာခြင်းအဲတော့ယောနိတော်မနိတိကတော့ကုသိုလ်ဖြစ်အောင်နေကုသိုလ်ဖြစ်အောင်စိတ်နှလုံးသွင်းကုသိုလ်ဖြစ်လာရင်တော့ကောင်းကျိုးချမ်းသာတယ်အပြည့်ကခံစားရမယ်အဲဒီနေ့ဟောပြောဆိုဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာပူညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေဆရာတော်ဘုရားပေးတဲ့ရှင်နဲ့ပြေဝပါပါစေရှင်ဗျာသာဓုသာဓုသာဓုပါ